တတိပံရှုမှတ်ပွားများအားထုတ်ဖို့ရောက်လာကြတဲ့ယောဂီသူတော်ရှင်များကိုတတိပံတရား၄ပါးရှုမှတ်ပုံတွေလည်းပဲခွန်ကြီးပြောပြခဲ့ပြီးပြီ။

ခုနှစ်နှစ်အားထုတ်ပါပြီဘယ်နှစ်နှစ်အားထုတ်ပါခုနှစ်နှစ်အားထုတ်လို့ရှိရင်ဆရာသမားညွှန်ပြတဲ့အတိုင်းပေါ့စက္ကန့်တိုင်းမိနစ်တိုင်းနာရီတိုင်းအချိန်နဲ့တပြေးညီရိုးရိုးတည်တည်ရှိမှပွားများအားထုတ်မယ်ဆိုရင်အဲ့ဒီပုဂ္ဂိုလ်အလုံးကြာမှမှဉာဏ်အမတန်နှုံနေတဲ့ပုဂ္ဂိုလ်ဟာခုနှစ်နှစ်ပါ ဉာဏ်အလေအလတ်ရှိတဲ့ပုဂ္ဂိုလ်များခုနလပါဘယ်နှလခုနလလောက်အားထုတ်ရင်ယဟန္တာတိအောင်ဖြစ်နိုင်တယ်။ဘာတိအောင်ဖြစ်နိုင်လဲ။ဉာဏ်ုံနေတဲ့ပုဂ္ဂိုလ်မှာဘယ်နှနှစ်အားထုတ်ရမလဲ။ခုနှစ်နှစ်အားထုတ်ရင်ယဟန္တာတိအောင်ဖြစ်နိုင်တယ်။ဘာတိအောင်ဖြစ်နိုင်လဲ။ဒီတဲ့ပို့ပြီးတော့ဉာဏ်ပညာချင့်မြတ်တဲ့ပုဂ္ဂိုလ်များဆိုရင် ခုနှစ်ရက်အတွင်းနဲ့ယဟန္တာဖြစ်နိုင်တယ်ဘယ်နှစ်ရက်အတွင်းနဲ့လဲဒီမိမိတို့အားထုတ်နေတဲ့ဒီသတိပဋ္ဌာန်တရားဟာမိမိတို့အတွက်အာကိုတိုက်တဲ့တရားလားအာမကိုတိုက်တဲ့တရားလားတကယ်ကို အာကိုတိုက်တဲ့တရားတကယ်အာထုတ်တိုက်တဲ့တရားအဲ့ဒီတရားတွေဒီသတိပဋ္ဌာန်တရား၄ပါးရှုမှတ်ပုံတွေလည်းပဲဘုန်းကြီးတို့ယောဂီများကိုညွှန်ကြားခဲ့ပြီ။ ပြောပြပြီးခဲ့ပြီနီးပေးခဲ့ပြီပေါ့ဘုန်းကြီးကဒီတတိပဌာန်ရှုနည်းကိုပိုင်ပိုင်နိုင်နိုင်ဆရာသမားရဲ့နီးကြရပြီဆိုရင်အဲ့ဒီနေတိုင်းလိုက်နာပြီးတော့ကျင့်သုံးအားထုတ်ခြင်းအားဖြင့်ယခုပြောခဲ့တဲ့အတိုင်းအလွန်ကြာမှ9နှစ်ဉာဏ်ပညာအလယ်လတ်ရှိတဲ့ပုဂ္ဂိုလ်9လဉာဏ်ပညာထင့်မြင့်တဲ့ပုဂ္ဂိုလ်ဘယ်နှရက်လဲ တရားရနိုင်တယ်မြတ်စွာဘုရားအာမခံချက်ပေးပြီးဟောထားခဲ့တယ်မြတ်စွာဘုရားရှင်ကိုရောင်မြတ်ကြီးကလည်းပဲဒုံမေဟိကိစ္စအာတပံကေဧကတာရောတထာဂတာသတိပန္နပမောခန္တိသာယိနောမာရဗန္ဒနာလို့ဒီလိုဓမ္မပဒသေသနာတော်မှာဟောကြားထားတာရှိတယ်တထာဂတော ငါဖရာတို့မှာတော့အခါတာတော့နိပေယုံမေနိပေယုံမေငါဖရာတို့နိပေညွန်ပြတဲ့အတိုင်းလိုက်နာပြီးကျင့်သုံးပွားများအားထုတ်တဲ့ပုဂ္ဂိုလ်များဇာကဒေါသမောဟဆိုရဲ့ကိလေသာတွေအားလုံးကင်းပြပြီးတော့တကယ်ကိုအငြိမ့်တဲ့နိဗ္ဗာန်ကိုကိုယ်တိုင်ဆက်ရောက်မျက်မှောက်ပြုတွေ့နိုင်လေလို့မြတ်စွာဘုရားဟောကြားတာ ဒါကြောင့်ဘုရားရှင်ကိုရောမြတ်ကြီးကိုတော်တိုင်က တောင်းမှငါဘုရားတို့ဟာနီးပေးယုံမယ်လို့ပြောထားတော့ဘုန်းကြီးတို့ကလည်းယောဂီတို့ကိုပါပေးယုံတယ်အထုံနီးပေးယုံပါပဲအဲ့ဒီအထုံနီးကိုဘုန်းကြီးတို့ဘုရားရှင်ကိုရောမြတ်ကြီးဟောကြားတဲ့ဒေသနာတော်နီးကြကြဘုန်းကြီးတို့သင်ကြားပေးနေတယ်ဘုန်းကြီးသင်ကြားပေးနေတာဟာသမန်္ဂါရှံဃာလေးကိုဘုန်းကြီးတို့ပြောနေတာမဟုတ်ဘူး တကယ်လက်တွေ့ကြကြဘယ်လိုရှုမယ်ဘယ်လိုအားထုတ်မယ်ဘယ်လိုအားထုတ်ရင်ဘယ်လိုသိမယ်ဘယ်လိုမြင်မယ်ဘယ်လိုတွေ့မယ်ဆိုတာဒီအောင်ဘုန်းကြီးပြောပြပေးနေတယ်။ဒါတမန်ကဆံကယောဂီတို့နားထောင်ကောင်းရုံလေးဘုန်းကြီးပြောနေတာမပါတရားတွေမှာတကယ်ကိုတရားကိုတကယ်လိုလားတဲ့ပုဂ္ဂိုလ်တကယ်လေးစားတဲ့ပုဂ္ဂိုလ်တကယ်ယုံသေးတဲ့ပုဂ္ဂိုလ်များတကယ်ကိုစွတ်တတ်မှတ်တတ်အထုတ်တတ်အောင်ဘုန်းကြီးသင်ကြားပေးခြင်းဖြစ်ပါတယ် အဲတော့ဘုန်းကြီးတို့ကဒီတတိပဋ္ဌာန်ရှုနည်းပေးလိုက်တဲ့အတိုင်းပဲမိမိတို့ဟာဒီရှုနည်းအတိုင်းသာလိုက်နာပြီးကျင့်သုံးပွားများအားထုတ်သွားရင်မြတ်စွာဘုရားဟောတဲ့အတိုင်းပဲအလွန်ကြာမှဘယ်နှစ်နှစ်တည်းလဲဘလယ်လက်ဖြစ်မဲ့ပုဂ္ဂိုလ်ဆိုရင်ဉာဏ်ထက်မြက်တဲ့ပုဂ္ဂိုလ်ဆိုရင်ဒီခုနှစ်ရဲ့အတွင်းမှာတရားရနိုင်ပါကြိုးစားပါအဲလိုဒီတတိပဋ္ဌာန်၄ပါးရှုမှတ်တဲ့အခါမှာလည်းပဲဒီတတိပဋ္ဌာန်သုတ်တံမှာ ပါတဲ့အတိုင်းပဲဣရိယာပဋ္ဌရှုမှတ်ပုံတွေကိုလည်းခွန်ကြီးတို့ယောဂီများကိုဟောကြားပေးနေပါကိစ္ဆံတော်မှာကိစ္ဆံမိတိပက္ခနာတိသွားနေတဲ့အခါမှာလည်းပဲသွားနေတဲ့အမူအရာလေးကိုရှုမှတ်တအောင်ရှုမှတ်နည်းတွေပြီးခဲ့ပြီဈဉ္ညာသွားပြီဆိုရင်ယောဂီပုဂ္ဂိုလ်ဟာဈဉ္ညာလမ်းကိုပထမရွေးချယ်ရဘာကိုရွေးချယ်ရမလဲ ကိုရှောင်းမဲ့ဈဉ္ဉဏ်လမ်းကိုကိုယ့်ဟာကိုယ်ရွေးချယ်ပါရွေးချယ်ပြီးပြီဆိုဈဉ္ဉဏ်လမ်းပေါ်ရောက်ပြီဆိုရင်အချိန်နေရာလေးသတ်မှတ်လိုက်ဒီကနေဒီနေရာကနေဒီနေရာအချိန်သတ်မှတ်လိုက်သတ်မှတ်ပြီးပြီဆိုရင်ခြေတော်ကိုဇုံရန်လက်ကလေးကိုရှေ့ပိုက်ခြင်းပိုက်နောက်ပိုက်ခြင်းပိုက်လက်ကိုပိုက်ထားမျက်စိကိုလည်းပဲရှေ့၄တောင်ကမျက်နှာလေးခြားထားဘယ်နှတောင်ကလဲ ရင်းနဲ့ဆောက်တဲ့အခါမှာတောင်ကျင်းရောက်ကြည့်ရှောက်ရမှာလားမျက်လွှာချရှောက်ရမှာလက်ကိုရမ်းပြီးသွားရမှာလားလက်ကလေးပိုက်ပြီးသွားရမှာလက်ကလေးပိုက်တာဒါယောဂီတို့ကိုဈဉ္ညာလျှောက်ပုံကိုဘုန်းကြီးအခုပုံစံတကျပြောပြနေတာနော်ယောဂီတို့ကိုဈဉ္ညာလျှောက်မှန်းဈဉ္ညာလျှောက်မှန်းဒီလိုရင်ဘုန်းကြီးပြောတာမဟုတ်ဘူးနော်ဈဉ္ညာလျှောက်ရင်ဘယ်လိုလျှောက်မလဲဆိုတာကိုနေရာနေရာရွေးချယ်ပုံကစပြောပြီး မိမိဈေးညံသွားမဲ့လမ်းဟာညီညာတဲ့နေရာဖြစ်ရမညီညာတဲ့နေရာမျိုးကိုမရွေးရညီဟာညီညာနေတဲ့နေရာမျိုးကိုရွေးချယ်ရအဲလိုရွေးချယ်ပြီးတော့မှမိမိဈေးညံရှောက်မဲ့နေရာရောက်တဲ့အခါကျလက်ကလေးပိုက်ပြီးတော့မျက်စိလေးကိုလေးတောင်ကမှမျက်နှာလေးချမျက်နှာလေးချထားတဲ့အတွက်အာယုန်လေးလည်းပြန်မမပြန်တော့လက်ကလေးပိုက်ထားတဲ့အတွက်ခန္ဓာကိုယ်ကလည်းလှုပ်ရှားမှုမရှိတော့ အဲဒီလှုပ်ရှားမှုဟာအောက်ပိုင်းလှုပ်ရှားမှုတစ်ခုပဲရှိတော့အညာခြေလမ်းလိုက်ရင်ယောဂီကဘယ်လိုရှိမလဲဘယ်ခြေလမ်းလိုက်ရင်ဒီအဲဒီလိုရှိနေတာဟာယတ္တာရှိတာလားသွားတာရှိတာဒီဒါသွားနေတဲ့အမူအရာကိုရှိတာကိစ္စတော်ဝါကိစ္စမိတိပဇာနာတိကိစ္စတော်ဝါသွားတော်လီဝါသွားလျင်လီဝါသွားတုံသွားစေသွားကြိုက်သွားခြင်းမူလီ ကိသမိတိသောတိဝိပဇ္ဇနာတိတိ။သွားနေတဲ့အမူအရာလေးသိအောင်ရှုတဲ့သိချာသိအောင်ရှု။အဲဒီမှာသွားနေတဲ့အမူအရာလေးသိချာသိအောင်ရှုဆိုတော့အမှန်တိုင်းသိအောင်ရှုရမှာကသွားနေတဲ့အခါမျိုးမှာဘုန်းကြီးတို့သိချာကြည့်ဖို့တရွေချင်းတရွေချင်းခန္ဓာကိုယ်ရွေ့ရှားနေတဲ့သဘောခြေထောက်လေးဟာရွေ့ရှားနေတဲ့သဘောလေးတွေ့ရတာ။တောင့်တင်းသွားတဲ့သဘောလေးတွေတွေ့ရတာ။ ရွေချမ်းနေတဲ့သဘောဟာလည်းဝါယောတတ်ပဲတောင်တင်းနေတဲ့သဘောဟာလည်းပဲဝါယောတတ်နန္ဒိုင်နန္ဒိုင်ဟာအဲ့ဒီလိုရွေ့နေတဲ့သဘောတောင်တင်းသွားတဲ့သဘောဒီသဘောလေးပဲတွေ့နေရတယ်အဲ့ဒီလိုတွေ့နေပြီဆိုရင်အမှန်သိတာလားအမှန်သိတာလားသိချာအမှန်သိအောင်သိချာရှုဒီညာလန်းနဲ့ဗလန်းနဲ့အမှတ်ကိုတလန်းတစ်ချက်မှတ်တဲ့အမှတ်ကိုရင်တလန်းကိုဘယ်နှချက်မှတ်တာလဲတစ်ချက်မှတ်တာခေါ်တယ် အဲ့ဒီတစ်ချက်မှတ်ကိုယောဂီနိုင်နိုင်နင်းနင်းရှုနိုင်ပြီဆိုတဲ့အခါကျတော့နှစ်ချက်မှတိုးပြီးတော့မှကြွားရဲခြားရဲကြွားရဲခြားရဲခြေတလန်းကိုဘယ်နှချက်လဲခြေတော်လေးကြွလာတာလေးနဲ့ရှေ့ကိုချနင်းလိုက်တာလေးနဲ့ခြေတော်လေးကြွလာတာလေးနဲ့ရှေ့ကိုချနင်းလိုက်တာလေးနဲ့တာကြွားရဲခြားရဲနှစ်ချက်မှခြေတလန်း အဲ့ဒီစေတနာကိုနှစ်ချက်မှရှုမှတ်နေပြီဆိုရင်ပြန်ပြီးတော့နောက်ကို ပြန်မဆင်းနဲ့တစ်ချက်မှကိုဘာဖြစ်လို့လဲလို့ဆိုတော့ရှေ့ကိုမရောက်တော့ဘူးယောဂီတွေကတရက်ထဲတရက်ရက်တည်တာကုန်းလာတယ်နာကြီးတွေတာကုန်းလာတယ်မှတ်ချက်ကရှေ့ကိုမတိုးတော့ဘူးဆိုရင်ဟိုဘက်ကတမာရီရောညာရောတိုးပါအောင်မလားတိုးတော့ တမာရီတရားတွေပုံပြီးတိုးလာအောင်ပုံပြီးတော့အားကောင်းလာအောင်ဉာဏ်တွေပုံဆက်မြက်လာအောင်ဆိုရင်မှတ်ချက်တွေကလျှော့ရမှာလားတိုးရမှာတိုးရှူရမှာခုယောဂီတို့ကဟိုမှာနှစ်ချက်မှမှတ်တယ်ဒေါနိကြာကျတော့ဟောတစ်ချက်မှနဲ့မှတ်နေကြမိကြပြန်ပြီးမှတ်တယ်ဒေါနိကြာသုံးချက်မှတ်တယ်မှတ်တယ်ပြောလိုက်ဒေါနိကြာတစ်ချက်မှပြန်မှတ်နေပြန်ပြီရှေ့ကိုရောက်သေးရလား မရောက်တော့မနေ့ကရောက်လာတဲ့ယောဂီအတိုင်းပဲဘာမှထူးယောဂီကထူးခြားနေရမယ်ရက်တည်ရလာတာနဲ့အမျှယောဂီရဲ့ပုံစံတွေဟာပြောင်းနေရတွားမှုလာမှုနေမှုထိုင်မှုတွေဟာအလုံးသိမ့်မှုနေရကုံလုံးဟာသိမ့်သိမ့်မှုမှုကြီးဖြစ်နေရတယ်တွားတဲ့ခါမှလည်းပဲညံညံလားနှိမ့်နေလားစားတဲ့ခါမှရောဒီမိမိရဲ့လှုပ်ရှားမှုတွေကရောနှိမ့်နေကြည့်တယ်အကုန်လုံး လှုပ်ရှားမှုရာလူမမာတူစွာကျင့်ရမည်ဆိုတဲ့အတိုင်းလူမမာတယောက်ဟာသူ့ရဲ့လှုပ်ရှားမှုတွေဟာများများဆန်းဆန်းလှုပ်ရှားကြတာဖြည်းဖြည်းနေနေနေလားအာမရှိတော့ဖြည်းဖြည်းနေနေယောဂီဟာလည်းနောက်ကမှတ်စိတ်လေးပါနောက်ကတတိဥစည်းတဲ့စိတ်လေးပါနေတဲ့ပုဂ္ဂိုလ်ဟာအမြဲတမ်းဖြည်းဖြည်းနေနေနေဒီနှစ်ချက်မှကိုနိုင်နိုင်နေနေမှတ်ပါနိုင်နေပြီမြင်နေပြီ ယောဂီဟာသိပျော်နေတဲ့အခါမှာစောင့်တန်ဝကဖြစ်တဲ့ပုဂ္ဂိုလ်ကယောဂီထထဟိုမှာယောဂီတွေသွားကုန်ကြပြီတခြားယောဂီတွေသွားကုန်ကြပြီလို့ဒီမှာကိုယ့်ကိုနှုတ်ပြီးလွတ်လိုက်ရင်တောင်မှဒီနှစ်ချက်မှတ်ကိုမလွတ်အောင်မှတ်နိုင်ပြီဆိုရင်အဲ့ဒီယောဂီဒီနှစ်ချက်မှတ်ကိုနိုင်နေပြီလားမနိုင်နေဘူးလားမနိုင်နေသွားပြီနှစ်ချက်မှတ်နိုင်နေသွားပြီအဲ့ဒီကနှစ်ချက်မှတ်နိုင်နေသွားပြီဆိုတဲ့အခါကျတော့မှကိုယ့်ဟာကိုယ်တိုးသုံးချက်မှတ် ကြွားတယ်လမ်းတယ်ခြားတယ်ကြွားတာလည်းမှတ်သိနေလမ်းတာလည်းမှတ်သိနေခြားတာလည်းမှတ်သိနေတစ်ချက်တစ်ထက်တည်းကြပြီအာယုံမသိလေးဟာတစ်ထက်တည်းကြနေပြီဆိုရင်စိတ်ဟာဟိုရောက်ဒီရောက်ရောက်ပြီးရလားရောက်တော့အဲဒီမှာသုံးချက်မှတ်ကိုနိုင်နိုင်နေနေရအောင်မှာဆွဲဆွဲနေနေရအောင်မှာ အဲ့ဒီလေကနေပြီးတော့ခုဘုန်းကြီးပြောတဲ့သဘာဝလက္ခဏာလေးတွေရွေသဘောလေးတွေတောင်သဘောလေးတွေပြင်သဘောလေးတွေပေါ်သဘောလေးတွေလေးသဘောလေးတွေမာသဘောလေးတွေပြောသဘောလေးတွေအဲ့ဒီသဘာဝလေးတွေသူ့ရဲ့အရှိသဘာဝလေးအတိုင်းကိုတည်တည်ချာချာဉာဏ်နဲ့သိအောင်ရှု။ဘာနဲ့သိအောင်ရှုရမှာ။ဒါကြောင့်မို့ဉာဏ်လျှောက်တဲ့အခါမှာတည်တည်ချာချာမြင်အောင်ကြည့်လို့ဘုန်းကြီးဆောင်ပုံလေးပြတာ။ ကြွတာကြွမှန်းသည့်သေးသေးချာချာမြင်အောင်ကြည့်လှမ်းတာလှမ်းမှန်းသည့်သေးသေးချာချာမြင်အောင်ကြည့်ချတာချမှန်းသည့်သေးသေးချာချာမြင်အောင်ကြည့်သေးသေးချာချာမြင်အောင်ကြည့်ခိုင်းတာပဂရိမျက်စိနဲ့လားဉာဏ်မျက်စိနဲ့လားပဂရိမျက်စိနဲ့ကြည့်ဖို့မလိုဘူးဉာဏ်မျက်စိနဲ့ပဂရိမျက်စိကရှစ်၄000ကမှချထား အဲဒီမှာကျွမ်းလိုက်တဲ့ပေါ်လှမ်းလိုက်တဲ့ပေါ်ဆန်းလိုက်တဲ့ပေါ်ရဲ့သူ့ရဲ့သဘာဝရွေ့ရှားနေတဲ့သဘောလေးတွေကိုဉာဏ်နဲ့မြင်အောင်ကြည့်သွားရမယ်။ဒီတိထကြယောဂီပုဂ္ဂိုလ်ဟာမြင်အောင်ကြည့်သွား။မြင်အောင်ကြည့်သွားပြီဆိုရင်အဲဒီမှာခြေထောက်ဆိုတဲ့ပုံမှန်တံပြောက်ပြီးတော့အဲဒီအရှိသဘာဝအတိုင်းပေါ်သဘောလေးသဘောရွေ့သဘောတောင်သဘောတင်းသဘောမာသဘောပြုတ်သဘောဆိုတဲ့အဲဒီသူ့ရဲ့သဘာဝတွေအကုန်လုံးထင်လာလိမ့်မယ် အဲ့ဒီလိုသင်မြင်လာပြီးကြည့်အောင်တေချာမြင်အောင်ရှုအဲ့ဒီလိုဈဉ္ညာဣရိယာပုဂ္ဂိုလ်ဟာဈဉ္ညာဆုံးသွားပြီဆိုရင်ဆုံးတဲ့နေရာရောက်ရင်ချက်ချင်းလှည့်ရမှာလားရရမှာလားခြေတော်ဝါထေတော်မိတိပဿနာတိခြေတော်ဝါရတ်တော်လီဝါရတ်လျင်လီဝါရတ်တုံရဆေရခက်ရစင်မူလီခြေတော်မိတိရတ်တိဟူ၍ပဿနာတိတိ၏ ရက်တဲ့ကံမှလည်းပဲသိအောင်ရှုရမှာလားမသိပဲရှုရမှာသိအောင်ရှုရမှာသိအောင်ဆိုတာဘာကိုသိရမှာလဲတကယ်ကျင့်တဲ့တရားကြီးသိရမှာလားပရမတ်သဘောသိရမှာလားရက်နေတဲ့အခါမှာလည်းပဲရက်တယ်လို့ဒီကိုယ်လုံးဆံပြားကခြေပြား အာယုံဆိုင်ပြီးတော့ဒီကိုယ်လုံးကိုခြုံပြီးတော့ဒီကံနဲ့ရှုကြည့်လိုက်တဲ့အခါမှာတည်ရခြင်းတည်ရခြင်းတောင့်တင်းနေတဲ့သဘောရွေ့ရှားနေတဲ့သဘောလှုပ်ရှားနေတဲ့သဘောရင်းနေတဲ့သဘောအဲ့ဒီသဘာဝလေးကိုတည်တည်ချာချာမြင်အောင်ကြည့်ရအောင်ကြာကြာရနေပြီဆိုတဲ့အခါကဏ္ဍကြတော့ဖောင်းမှုသဘောပိန်မှုသဘောခန္ဓာကိုယ်ပေါ်ကဟိုနေရာကစိတ်ကနေဒီနေရာကစိတ်ကနေဟိုနေရာကလှုပ်ကနေဒီနေရာကကြောကနေဟိုနေရာကပူကနေဒီနေရာကကျင်ကနေ အဲ့ဒီလုံမှုရွမ်းမှုလေးတွေကိုလည်းပဲအကုန်လုံးမသိရဘူးလားရှင်ဘဝကကြာကြာရလာတဲ့ခါကျတော့အောက်ကနေပြီးတော့ရှင်ဘဝကတောက်ခိုင် ပြီးတဲ့ခါကျရှင်ဘဝမှာပူတဲ့သဘောတွေမတွေ့ရဘူးလားအဲ့ဒီပုံမှုသဘောလေးကိုလည်းပဲယောဂီပုဂ္ဂိုလ်ကသိခံပြီးတော့ရှိသွားသိခံနိုင်တဲ့မြတ်သိခံပြီးရှိရအဲဒီလိုသိခံရှုမှဝေဒနာရဲ့အဖြစ်အပျက်သဘောကိုသိနိုင်တယ် သိမခံနိုင်လို့ဣရိယာပုဂ္ဂိုလ်ပြောင်းလဲရွှေ့လိုက်မယ်ဆိုရင်ဝေဒနာရဲ့အဖြစ်အပျက်သဘောကိုမြင်မအောင်မလားမမြင်တော့ဝေဒနာကိုဣရိယာပုကဖုံးတာလေ၊ကွဲတာ။ဒါကြောင့်မို့ဣရိယာပုနဲ့မပြောင်းမရွှေ့ဘဲနဲ့တိခံပြီးဇွဲနဲ့ချုပ်ပြရတယ်။ငါဒီလောက်ပူတာလေးလောက်နဲ့တော့ပြင်ငါမသိနိုင်သေးဘူး။ငရဲအပူဟာဒီထက်ပူတယ်။ငရဲအပူလား အခုပူနေတာတဲ့ပူတယ်ဖောက်ပြန်ပြီးပူတာတဲ့ပူတယ်ငရဲအပူကိုမိမိမလိုဘူးမခံကျင်တော့ဘူးဆိုရင်ဒီဖောက်ပြန်တဲ့အပူလေးကိုပါလို့ရမှာသိခံရမယ်ဒီဖောက်ပြန်ပြီးဖြစ်တဲ့အပူလေးကိုသိခံသွားအဲဒီလိုသိခံပြီးရှုသွားမှယောဂီပုဂ္ဂိုလ်ရဲ့ဝေဒနာရဲ့တကယ့်အဖြစ်တဲ့သဘောတွေကိုကိုယ်တိုင်ဉာဏ်နဲ့တက်ကြည့်တွေ့ရမယ် ဒါကြောင့်မို့ရက်တဲ့အခါမှာလည်းပဲရက်တဲ့အမူအရာလေးကိုရှုတဲ့အခါမှာသေးသေးချာချာဉာဏ်နဲ့သိနဲ့မြင်အောင်ကြည့်ပါရက်တဲ့ရက်တဲ့တောင်းတင်းနေတဲ့သဘောလေးမြင်အောင်ကြည့်ပါရင်းပြီးလှုပ်နေတဲ့သဘောလေးတွေသိချာသိအောင်ရှုပါအဲဒီဘဝနေပြီးတော့ဒီခါလေးမိမိရဲ့ပေါ်လာတဲ့အာယုံလေးတိုင်းအာယုံလေးတိုင်းရဲ့မမြဲပုံလေးတွေကိုသိချာမြင်အောင်ရှုပါအဲလိုရက်တဲ့အမူအရာလေးတွေကိုယောဂီရှုရင်းနဲ့ပဲ ရှုတဲ့အခါကဏ္ဍကြတော့ဒီမှာရက်တဲ့အမူအရာလေးကိုသူ့ရဲ့သဘောတဘာဝလေးတွေမြင်သွားပြီဆိုရင်အမှန်တိုင်းမြင်သွားပြီယထာဘုဒ္ဓဉာဏ်လေးရပြီဆိုရင်ကတော့ဖြင့်ရက်နေရတာကနာယီဘလောက်ပဲကုံသွားကုံသွားပင်မဆင်းရဲတယ်ဆိုတာသိမထင်ရှားတော့ဘာကထင်ရှားနေလဲဆိုရင် ဖြစ်ဖြစ်ကထင်ရှားနေဘာကထင်ရှားနေလဲ အေးဖြစ်မှုပြမှုကထင်ရှားနေပြီဆိုရင်ယောဂီပုဂ္ဂိုလ်ဟာတဏှာကြီးလည်းရမှတ်နိုင်တယ်တဏှာကြီးလည်းရမှတ်နိုင်တယ်သုံးနာကြီးလေးနာကြီးရနိုင်တယ်အကုန်လုံးဟာပြမှုပြမှုသဘောပဲရှိတာပဲလို့ဒါပဲသိနေတဲ့ပုဂ္ဂိုလ်အတွက်မရနိုင်ဘူးဆိုတာမရှိဘူးမရှုမှတ်နိုင်ဘူးဆိုတာမရှိဘူးအကုန်လုံးရှုမှတ်နိုင်ပါအဲဒီလိုရရှုမှတ်ရင်းနဲ့လည်းတရားရသွားတဲ့တိတ်တာမထေတို့လို့ဟုတ်တယ်မဟုတ်လားရပြီးတော့ရှုမှတ်ရင်းနဲ့ဂူပေါင်းဝမှာလေလှိုင်ဂူပေါင်းဝမှာ မိမိရဲ့သီလကိုပထမဆင်ခြင်တယ်။ဘာကိုဆင်ခြင်လဲ။သီလကိုဆင်ခြင်တယ်။ဆင်ခြင်တဲ့အခါမှာသီလဆင်ခြင်တာတွေ့သလားမဆင်ခြင်တာတွေ့သလား။ဆင်ခြင်တာတွေ့တော့စိတ်ထဲမှာဝမ်းသာမလားဝမ်းလဲမလား။အခုဘုန်းကြီးတို့ယောဂီညာရောကိုယ့်ကိုယ်ကိုပြန်ပြန်ပြီးဆင်ခြင်ပြီးတော့သီလကိုစစ်ဆေးဖို့မလိုဘူးလား။လိုတယ်။ကိုယ်သီလဆင်ခြင်နေပြီဆိုရင်တမာတိပညာဖြစ်ဖို့ဘာမှမကက်ခဲဘူး။ သီလမစင်ကြယ်ဘူးဆိုရင်တော့တမာရီပညာဖြစ်ဖို့ခက်ခဲပါတယ်တမာရီဖြစ်ဖို့လည်းမလွယ်ပါဘူးဝိပဿနာပညာဖြစ်ဖို့လည်းမဖြစ်ပါဘူးအရေးကြီးဆုံးဟာအခြေခံဖြစ်တဲ့တရားအားထုတ်တဲ့ပုဂ္ဂိုလ်မှာအခြေခံဟာသီလပါပဲယဟန်ဆိုရင်လည်းယဟန်သီလစင်ကြယ်ဖို့လိုအပ်ပါတယ်သာမဏေမှာသာမဏေသီလစင်ကြယ်ဖို့လိုအပ်ပါလူပုဂ္ဂိုလ်များမှာလည်းလူပုဂ္ဂိုလ်ရဲ့သီလသိက္ခာရှင်တို့မှာလည်းသိက္ခာရှင်တို့ရဲ့သီလစင်ကြယ်ဖို့လိုအပ်ပါ အဲဒီလိုသီလမစင်ကြယ်ဘူးဆိုရင်တော့တမာတိဖြစ်ဖို့မလွယ်ပါဘူးရက်တွေဘလောက်ရနေပြီအခုဒီတရားကလည်းမှတ်လို့မကောင်းသေးဘူးအာယုံမစိတ်မမီသေးဘူးစိတ်ကိုမငြိမ်ဘူးဆိုရင် ကိုယ်သီလကိုကိုပြန်ပြီးတော့ဆန်းစစ်ဖို့လိုအပ်လာပြီကိုယ်သီလကိုပြန်ပြီးတော့ဆန်းစစ်ဖို့လိုအပ်လာပြီအဲလိုဆန်းစစ်ပြီးတော့မိမိရဲ့သီလတွေ ညှိုးချောက်ပြောက်ကြားဆုံးကွက်နေတာရှိရင်လည်းပဲဖြေကျော်သုတ်တင်ဖို့မလိုအပ်ဘူးလားဗျာဖြေကျော်ဖို့လိုအပ်ပါတယ်ဒါကြောင့်မို့ဘုန်းကြီးတို့အခုယောဂီများဆိုရင်လည်းအမြဲတမ်းသီလကိုအမြဲတမ်းစောင့်တည်ခိုင်းနေတယ်နေ့စဉ်နေ့စဉ်ပြန်ပြန်ပြီးစောင့်တည်ခိုင်းနေတယ်ယဟန်တော်များဆိုရင်လည်းယဟန်တော်တို့ဟာလောကအပပလေးတွေသင်္နာလေးတွေရှိခဲ့ရင်လည်းပဲကြည်ပြောင်းအောင်ဆိုပြီးတော့တရားအထုတ်ခံနေတယ်အထုတ်ခံနေတယ်မနေ့ဆိုရင်လည်းမနေ့ညဆိုရင်လည်းည ဒေသနာပြောကြားပြီးတော့မှတရားတွေအထုတ်ကြတာမိမိအပ္ပလေးတွေဖြည့်ဖြည့်ပြပြီးတော့မှတရားအထုတ်ကြအဲ့တော့တဏှာတိလမပြည့်စုံတဲ့ပုဂ္ဂိုလ်ကတမာတိပညာမဖြစ်ဘူးဒါကြောင့်အဲ့ဒီဒိဋ္ဌမထေလေးဟာမိမိတိလကိုဆင်ကျင်လို့ဆင်ကျင်တဲ့တိလတွေ့တဲ့အခါကျတော့ဝမ်းမြောက်ဝမ်းသာဖြစ်တဲ့အခါကျတော့အဲ့ဒီဝမ်းမြောက်ဝမ်းသာမှုပီတိကိုပဲတစ်ပံပြန်ပြီးရှုသွားတာအဲ့ဒီကနေမှခန္ဓာမှာပေါ်သမျှအာယုန်တိုင်းကိုရှုသွားတဲ့အခါကလည်းကြတော့ဟောနောက်ဆုံး ဝိပဿနာဉာဏ်မဲ့ဉာဏ်ဤအစဉ်စဉ်တည်းဒီကိလေသာသောကုန်ခံရဟနာဖြစ်သွားတယ်။ရရတဲ့ဣရိယာပုံနဲ့ဘယ်ဣရိယာပုံနဲ့လဲ။နောက်တကဘုန်းကြီးတို့ယောဂီများနိသိဏောဝါနိသိဏောမိတိပဇာနာတိ။နိသိဏောဝါထိုင်တော်လေးထိုင်လျင်လေးဝါထိုင်လုံးထိုင်စေထိုင်ကြိုက်ထိုင်စေမူလေးနိသိဏောမိတိထိုင်ပြီးဝိပဿနာတိတိ။ ထိုင်တဲ့ဣရိယာပုနဲ့ရှုတဲ့အခါမှာလည်းပဲပိုပြီးတော့အလေးထားပြီးတော့ရှုဖို့မလိုဘူးလားထိုင်ဣရိယာပုကိုအထူးလေးကလူထားပါဝိသုဒ္ဓိမေဓကတာကဖွင့်ပြထားတာကဒီထိုင်တဲ့ဣရိယာပုဟာယောဂီများတရားအထုတ်တဲ့ဝိပဿနာအထုတ်တဲ့ပုဂ္ဂိုလ်အတွက်ပရဏပါရက်တဲ့ဣရိယာပုသွားတဲ့ဣရိယာပုလျောင်းတဲ့ဣရိယာပုဆိုတာကအချမ်းရမှာ အထိုင်ဣရိယာပုကိုလုံးဝမထိုင်နိုင်တော့တဲ့ပုဂ္ဂိုလ်ဟာအဲဒီလိုရက်တဲ့ဣရိယာပုလေးနဲ့ပြောင်းပြီးရှုရတယ်။ဈဉ္ညာဣရိယာပုလေးနဲ့ပြောင်းရှုရတယ်။ခေတ္တခဏကြောလေးဆန့်ပြီးရှုရတယ်။တကယ်အထုရမှာကတော့အထိုင်နဲ့ဣရိယာပုကိုပြဏနာထားပြီးကြိုးစားအထုဖို့ပါ။ဒါကြောင့်ဘုန်းကြီးကယောဂီပုဂ္ဂိုလ်များကိုဒီအထိုင်ကိုပြဏနာထားနိုင်အောင်မို့ ယောက်ျားယောဂီပုဂ္ဂိုလ်ဟာဆယ်ရက်အတွင်းပေါ့ထိုင်တဲ့ဣရိယာပုနဲ့ဈဉ္ဉံဣရိယာပုနှစ်ခုညီမျှဖို့လိုတယ်ဘုန်းကြီးအများအားပြောလို့ရှိတယ်တချို့ယောဂီများကရောက်တာမှဆိုရင်ထိုင်နိုင်တယ်ဆိုပြီးတော့ဈဉ္ဉံမလျှောက်ဘူးထိုင်နေတာပဲငို့လို့ထိုင်တယ်နောက်ရက်ကလေးကရက်နှစ်ပတ်လောက်ကြော်လာတဲ့အခါဝေဒနာတွေကအပြင်းပြင်းထန်ပြီးတက်ပြီးတော့ဟောမထိုင်နိုင်တော့ဘူးအဲ့ဒီခါကျတော့မှဈဉ္ဉံကိုသွားဦးစားပေးနေလို့မရဘူး ရက်၃ပတ်၄ပတ်ကျော်ပြီဆိုရင်အဲ့ဒီပုဂ္ဂိုလ်ဟာဈဉဏ်ကိုလျှော့ပေးရအထိုင်ဣရိယာပုဂ္ဂိုလ်ဦးစားပေးသွားတဏှကျော်ပြီဆိုရင်ဘာကိုဦးစားပေးရတဏှအတွင်းကပုဂ္ဂိုလ်ကြီးဆိုရင်ဘာကိုဦးစားပေးရအေးသဘောပေါက်တယ်နော်ရောက်တာပုဂ္ဂိုလ်ကြီးကတခါတည်းထိုင်နိုင်လားပဲဆိုပြီးတော့မထဘဲနဲ့မနေနဲ့အချိန်ရောက်ပြီဆိုရင်ဈဉဏ်ရှောက် ယောဂီတို့လက်ထဲမှာဘုံကြီးပန်းပလက်ပေးပြီးပေးတာနေ့စဉ်အချိန်စရာမရှိဘူးလားသူ့အချိန်နဲ့သူထိုင်ဣရိယာပုနဲ့ရှုမှတ်ရမယ့်အချိန်ကဘယ်နာရီကဘယ်နာရီခင်းရဣရိယာပုနဲ့ရှုမှတ်ရမယ့်အချိန်ကဘယ်နာရီကဘယ်နာရီသူ့အချိန်နဲ့သူသတ်မှတ်ပေးတာကိုယ့်လက်ဘွားထဲမှာလည်းစာရွက်လေးတွေထည့်ပေးထားတယ်ဟိုမှာဘလက်ပုံမှာလည်းရေးထားတယ်ဒါစာတတ်တဲ့ပုဂ္ဂိုလ်ဆိုရင်ဖတ်ကြည့်ပေါ့ကွာအချိန်စရာကိုကြည့် သူများမေးနေကြမလို့ကိုယ်တဲ့ကိုယ်လက်ထဲမှာစာရွက်ရှိတယ်။အဲဒီအချိန်စရာလေးတိုင်လိုက်လာပြီးတော့ရိုးရိုးသေးသေးနဲ့ယောဂီပုဂ္ဂိုလ်ဟာရှိမှရတယ်။အဲဒီမှာဈဉ္ဉံဣရိယာပုဂ္ဂိုလ်ဥစားပေးပြီးတော့ဒီခါတရံမှာအချိန်ပိုးခြင်းပိုသွားပြီစီဈဉ္ဉံဘက်ကအထိုင်ဘက်ကရောခြင်းရော့နေပြီဒီကိစ္စမရှိဘူး။အဲဒီဈဉ္ဉံဣရိယာပုဂ္ဂိုလ်ဟာစိတ်တည်ငြိမ်မှုတမာတိကိုဉာဏ်ဉာဏ်ဖြစ်စေတယ်။ဈဉ္ဉံကတမာတိကိုပါလေလေ။ များများဖြစ်စေစိတ်အထွက်များတဲ့ပုဂ္ဂိုလ်များဈဉ္ဉံဣရိယာပုနဲ့စိတ်ကိုစုကြည့်ယူလိုက်ပါသို့တော့ဈဉ္ဉံလျှောက်တဲ့အခါမှာဘုန်းကြီးစောစောကပြောတဲ့အတိုင်းစက္ကုံတရေလေးချပြီးလျှောက်ဖို့တော့မလိုအပ်ဘူးလားလက်ကလေးကိုငြိမ်ဖို့တော့မလိုအပ်ဘူးလားဒီလိုမျိုးပဲနဲ့လက်ရမ်းပြီးခါနဲ့ကိုခါတွေရမ်းပြီးခေါင်းကလည်းကြီးမျက်စိလိုဟိုကြည့်ဒီကြည့်ရှောက်လက်ကြည့်နေတဲ့ပုံကမျိုးအဲလိုရှောက်ရင်တော့ဘယ်လို့တမာရီဖြစ်မလဲ။ သမာဓိဖြစ်အောင်ရှုတဲ့နည်းဟာဒေချာလေးကိုပဲခုရှုမှတ်တဲ့အာယုံပေါ်မှာသိနေစိုက်ပြီးရှုရအဲဒီလိုဈဉ္ဉံဣရိယာပုဂ္ဂိုလ်နိုင်နိုင်နေနေပထမနှစ်ပတ်သုံးပတ်အတွင်းမှာနိုင်နိုင်နေနေရှုနိုင်လာပြီဆိုတဲ့ပုဂ္ဂိုလ်ကသုံးပတ်ကကြောပြီဆိုရင်အထိုင်ဣရိယာပုဂ္ဂိုလ်အာပြုတော့ထိုင်လဲထိုင်ရှုမှတ်နိုင်လာပြီရှုမှတ်ရတာလည်းပဲအာယုံမသိမိလာမိလာတဲ့အခါကျတော့ အထိုင်ဘက်ကနေပြီးတော့တဏှာကြီးကနေတဏှာကြီး10မိနစ်တဏှာကြီး10မိနစ်ကတဏှာကြီးမိနစ်20တဏှာကြီးမိနစ်20ကတဏှာကြီးမိနစ်30တဏှာကြီးမိနစ်30ကတဏှာကြီးမိနစ်40 50 60အဲ့လို10မိနစ်ချင်း10မိနစ်ချင်းတိုးတိုးတိုးတိုးတိုးတိုးပြီးတရက်10မိနစ်တရက်10မိနစ်တိုးသွားရင်လည်းပဲနိုင်ပေါင်းများစွာ ရှိမှတ်နိုင်တဲ့အနေအထားမျိုးရောက်လာလိမ့်မယ်ကိုကပေပြီးတော့နာယီကိုစောင့်ပြီးတော့ဒိဋ္ဌံနဲ့ရှုစရာမလိုဘဲနဲ့ကိုတမာရီနဲ့ကိုရှုရင်းနဲ့ကို နာရီတွေအကြာကြီးရှုမှတ်နိုင်သွားလိမ့်မယ်။ဒါနဲ့လို့အထိုင်ဣရိယာပုနဲ့ရှုမှတ်တဲ့ခံပါလေးပဲတိတိကျကျရှုရအာယုံပေါ်မှာရှုစိတ်ကလေးရအောင်ရှုဖို့မလိုအပ်ဘူးလား။လိုအပ်တယ်နော်။ဒီချာရှုဖို့လိုအပ်တယ်နော်။ခွန်ကြီးတို့ကကျေးဇူးတော်ရှင်မာသီဆရာတော်ဘုရားကြီးရဲ့ရှုမှတ်နည်းဟာလေကိုနှာကြီးပြားကဖမ်းတာလားဝမ်းပိုက်ကဖမ်းတာလား ဒီဝမ်းဘိုက်ကစောက်ဖမ်းခိုင်းကြတာကိုအဲ့ဒီဝမ်းဘိုက်ကစောက်ဖမ်းတာလေးကိုဘုန်းကြီးတို့ကဗရဏဖျားပြီးတော့ဒါကိုစီစစ်တယ်ဗရဏထားပြီးတော့လည်းညွှန်ပြတယ်ဗရဏထားပြီးတော့လည်းမေးတယ်အဲဒီဝမ်းမရဲ့ခေါင်းမှုပိန်မှုရဲ့တကယ်ကို အရှိတဘာဝကိုတဘာဝအတိုင်းသိချမြင်အောင်ရှုနိုင်ဖို့လိုတယ်။ခေါင်းရင်ခေါင်းမှန်သည့်သေးသေးချာချာမြင်အောင်ကြည့်ဖို့လိုတယ်။ ပင်ရင်ပိန်မှန်းသည့်တိတိကျကျမြင်အောင်ကြည့်ဖို့လိုတယ်။ခေါင်းနေတာလေးဟာလည်းပဲဝါယောဓာတ်ပါဒလည်းပိန်ကြသွားတာလည်းပဲဝါယောဓာတ်ပါပဲဝင်လေထွက်လေရှုတယ်ဆိုတဲ့ပုဂ္ဂိုလ်ဟာလည်းပဲဝင်နေဆိုတာလည်းပါဒလည်းထွက်တယ်ဆိုတာလည်းပါဒလည်းဒါပါပဲဝါယောဓာတ်ရှိတာအဲဒီနှာသီးများကစောက်ဖမ်းတာနဲ့ဝမ်းမိုက်ကစောက်ဖမ်းတာဒါပဲကွာဒီထက်ကိုပဲရှိတာ အဲ့တော့ဒေတာကိုပဲရှိတော့ဒီဝမ်းမိုက်ကစောင့်ခံတာကပို့ပြီးတော့ထင်ရှားတာကိုတွေ့ရတယ်။ဒါကြောင့်မို့အဲ့ဒီဝါယောဒရဲ့တကယ့်တဘာဝအစစ်မှန်လေးကိုဒီဒီချာချာသိအောင်မြင်အောင်ပြောနိုင်ဖို့လိုတယ်။ဖောင်းနေလို့ရှုမှတ်တယ်၊ပိန်နေလို့ရှုမှတ်တယ်၊ရှုမှတ်လို့ရပြီလားရပြီစိတ်တွေထွက်လားမထွက်တော့ဘူးဒီပုံမှန်မှတ်လို့ရနေပြီဆိုရင်ဖောင်းရင်ဘယ်လိုဖောင်းတယ်ဆိုတာဘုန်းကြီးကိုရှင်းရှင်းလင်းလင်းပြောနိုင်ဖို့လိုတယ်။ ပိန်သွားရင်ပိန်နေဆိုတာဘယ်လိုပိန်ကြသွားတယ်ဆိုတာရှင်းရှင်းလင်းလင်းပြောနိုင်ဖို့လိုတယ်။ယောဂီတို့ဖောင်းနာပိန်နာဟာတမျိုးတည်းမဟုတ်ဘူး။တစ်ခါတရံရှင်းတော့ဖောင်းနာပိန်နာရှိတယ်။တစ်ခါတရံအထက်အောက်ဖောင်းနာပိန်နာရှိတယ်။တစ်ခါတရံဘေးဆောင်နာယီချိန်ပြီးလို့ဖောင်းနာပိန်နာရှိတယ်။အမျိုးစုံရှိတယ်။အဲဒီဖောင်းမှုပိန်မှုဟာတစ်ခါတရံတစ်ချက်တည်းနဲ့ဖောင်းနာပိန်နာရှိတယ်။တစ်ခါတရံမှာဖြည်းဖြည်းလေးဖောင်းနာပိန်နာရှိတယ်။တစ်ခါတရံမှာအဆင့်ဆင့်ဖောင်းနာပိန်နာရှိတယ်။တစ်ခါတရံမှာညံနာဖောင်းနာပိန်နာရှိတယ်။အမျိုးစုံရှိတယ်။ အဲ့ဒါကိုယောဂီတိတိကျကျဉာဏ်နဲ့မြင်အောင်ကြည့်ဖို့လိုတယ်။ဘာနဲ့ကြည့်ရမှာလဲ။ဉာဏ်နဲ့မြင်အောင်သိချာကြည့်ရှုခိုင်းတယ်ဆိုတာဟာကြည့်ခိုင်းတာရှုခိုင်းတယ်ဆိုတာပါလေ။ကြည့်ခိုင်းတာမှတ်ခိုင်းတယ်ဆိုတာလည်းပဲဘာလို့ခိုင်းတာလဲ။ကြည့်ခိုင်းတာဉာဏ်မျက်စိနဲ့ယောဂီတို့ကိုကြည့်ခိုင်းတာသိချာမြင်အောင်ကြည့်ရဝိပဿနာရှုတယ်ဆိုတာစောင့်ရှုရတာစောင့်ကြည့်ရတာ လိုက်ရှုရတာလိုက်ကြည့်ရတာမဟုတ်ဘူးစောင့်ရှုတဲ့လုပ်ငန်းစောင့်ကြည့်တဲ့လုပ်ငန်းလုပ်လည်းမရှုရဘူးချုပ်လည်းမရှုရသူ့တဘာဝလေးတိုင်သူဖြစ်နေတာလေးကိုသာစောင့်ကြည့်နေရတယ်စောင့်ရှုနေရတယ်အဲလိုစောင့်ရှုစောင့်ကြည့်တဲ့အခါမှာသူ့ရဲ့အရှိတဘာဝလေးတိုင်ပဲယောဂီပုဂ္ဂိုလ်ဟာမြင်လာဖောင်းတာပိန်တာဟာလည်းပဲသူ့ဟာသူဖောင်းမှုပိန်မှုဟာတစ်ချက်တည်းနဲ့ဖောင်းတာပိန်တာကိုသိရတယ် သို့မဟုတ်ဖောင်းနာပိဏဟာအစင်းအစ်ဖောင်းနာကညံပြီးတော့ပိဏလေးတည်းနင်းနေလေးဖြစ်နေတာရှိတယ်တခါတရံမှာပိဏကညံပြီးတော့ဖောင်းနာလေးကနင်းနေလေးပေါင်းတာရှိတယ်တခါတရံမှာဖောင်းမှုလေးကအစင်းအစ်ဖောင်းလာပြီးပိဏလေးကြတော့လည်းအစင်းအစ်တင်သွားတာရှိတယ်တခါတရံမှာညံညံဖြစ်တာရှိတယ်တခါတရံနှင်းနေလေးဖြစ်နေတာရှိတယ်မျိုးစုံရှိတယ်တဲ့ဟာရဲ့အစလေးဆုံးအကုန်လုံးသိဖို့လိုအပ်တယ်အဲလိုသိအောင်ယောဂီပုဂ္ဂိုလ်ရှုပါရှုရင်းနဲ့ အရှိတဘာဝကိုအမှန်တိုင်းသိလာပြီဆိုရင်မြဲတာသိမလားမမြဲတာသိမလားချမ်းသာတာသိမလားဆင်းရဲတာသိမလားအဆိုးရတာသိမလားအဆိုးမရတာသိမလားအဲလိုအဆိုးမရတဲ့အနတ္တနုပတနာဉာဏ်အားဖြင့်ရင့်ကျက်ပြည့်စုံလာပြီဆိုရင်ကတော့ဖြစ်မှုပြမှုတွေပြတ်သေးတဲ့အငြိမ့်တဲ့နိဗ္ဗာန်ကိုယ်တိုင်မျက်မှောက်မတွေ့နိုင်ဘူးလားဒါကြောင့်မို့ဟောဒီလိုထိုင်ပြီးရှုမှတ်ရင်းနဲ့လည်းပဲတရားမရနိုင်ဘူးလား တထိုင်နေနဲ့လည်းပဲတရားမရနိုင်ဘူးလားကဲဘုန်းကြီးတနေ့ကပြောခဲ့ပြီဗန္တိတသာမဏေငယ်လေးဘယ်နှထိုင်လဲတထိုင်နေနဲ့တခါလေတရားကြီးရှုမှတ်လိုက်တာဆရာတန်ကခွင့်တောင်းပြီးတော့ကျောင်းပြန်ပြီးတော့ဒီခါလေးအေးအေးသေးသေးရှုမှတ်လိုက်တဲ့အခါကဏ္ဍကြတော့ဟောသီလကလည်းစင်ကြယ်စင်ကြယ်တဲ့သီလအခြေခံပြီးအာထုလို့တမာရီတွေဖြစ် သမာဓိတွေမြန်မြန်ရတော့တခါလေယုံနာဖြစ်ပြမှစပြီးတော့ဟောသောတပတ္တိမညာပူညာဆက်ရောက်သဂရဂามိမညာပူညာဆက်ရောက်အနာဂามိမညာပူညာဆက်ရောက်နောက်ဆုံးဗရတမညာပူညာဆက်ရောက်ပြီးယဟနာဖြစ်သွားတာတမနဲ့ခင်းလေးရေဘယ်လောက်အထုရတာလဲတနေ့တောင်မဟုတ်ဘူးတမနဲ့ခင်းလေးရေကြည်စမ်းဆုံးကံသွားဖို့ရဆုံးကံမသွားတော့ပဲပြန်လာတယ်ပြန်လာပြီးတော့အာထုတယ်ဆုံးမစမ်းမိမှတထိုင်အတွင်းနဲ့ယဟနာဖြစ်သွားတယ် ဘယ်နှထိုင်တွင်းနေရဟန္တာဖြစ်တာကဲဘုန်းကြီးတို့ယောဂီများဒီတရားတွေကတကယ်ယူတည်တည်ကြိုးစားမယ်ဆိုရင်မိမိအတွက်တကယ်အာကိုတိုက်သလားအာမကိုတိုက်ဘူးလားညာတကယ်အာကိုတိုက်တဲ့တရားတွေပါတကယ်အပယ်ဆင်းရဲကလွတ်နိုင်တဲ့တရားတွေပါတကယ်ဆင်းရဲငြိမ့်နိုင်တဲ့တရားတွေပါအဲဒီလိုထိုင်ရှုမှတ်ရင်းနဲ့လည်းပဲဒီလိုတရားမြန်မြန်မရနိုင်ဘူးလားနောက်တစ်နောက်တစ်ခါဘုန်းကြီးတို့ယောဂီများတရားနောဝါတရားနောမိဒီပသနာတိ ဆရာတော်ဝါလျောင်းတော်လီဝါလျောင်းလျင်လီဝါလျောင်းတော်လျောင်းဆဲလျောင်းကလျောင်းခြင်းမူလီဆရာတော်မိတိလျောင်းတိဟူ၏ပဿနာတိသိဤဝါသိအောင်ရှုပါဘုန်းကြီးတို့ယောဂီများကိုအခုထိုင်တဲ့ဣရိယာပုနဲ့ရှုမှတ်ပြီးတော့ရှုမှတ်ပုံလေးရှုမှတ်ပြီးတော့သိပုံလေးမြင်ပုံလေးတရားတွေ့ပုံလေးဘုန်းကြီးပြောခဲ့ပြီနော်။ဉာဏ်ဉာဏ်လျှောက်ပြီးတော့ရှုမှတ်ပုံလေးရှုမှတ်ပြီးတော့တရားတွေ့ပုံသိပုံမြင်ပုံလေးပြောခဲ့ပြီနော်။ နောက်ပြီးတော့ဘုန်းကြီးတို့ယောဂီများရက်ပြီးတော့ရှုမှတ်ပုံတွေရှုမှတ်ရင်းနဲ့တရားတွေ့ပုံပြီးပုံမြင်ပုံတွေပြောခဲ့ပြီအခုလျှောင်းတဲ့ဣရိယာပုဗာဣရိယာပုလေဣရိယာပုကဘယ်နှပါးရှိတာကဲ၄ပါးရှိတော့၄ပါးသလုံးရှုလို့ရောမရဘူးလားရှုရောမရှုပါဘူးလားရှုရင်းနဲ့ရောတရားမရနိုင်ဘူးလားခုကြည့်လေရှေ့ကဒီမှာဈဉ္ညာလျှောက်ရင်းနဲ့တရားရသွားတာဒီသုဘတယဟန်ကြီးတို့ရက်မှန်ရင်းနဲ့ဟောတရားရသွားတာဒီ စိတ်ဓာတ်မထေလို့ကြည့်ပေါ့အခုလျောင်းပြီးတော့ရှုမှတ်ရင်းနဲ့တရားရပုံလေးကိုဘုန်းကြီးပြောရမှာကိုရှုမှတ်တဲ့အခါကဏ္ဍမှာယောဂီပုဂ္ဂိုလ်များကအိယာဝင်ပြီဆိုရဲကွာအိယာဘုံရောက်မှဘုန်းကြီးတို့ယောဂီများရှုမှတ်တာကိုအိယာဘုံရောက်အောင်မေကြကြနန္ဒဆောင်းမိပါလေဆွဲချုံခြုံပြီးတော့အိတ်တော့မေဆိုမှဖောင်းနေပိန်နေမှတစ်ချက်တစ်ချက်မှဂူးဂူးနဲ့အိတ်ပြောသွားတယ်ဘယ်မှတရားရတော့မလဲ

တချို့ကပလက်အိတ်တယ်တချို့ကစောင်းရဲ့အိတ်တယ်ဒီထဲမှောက်ရဲ့အိတ်တယ်လူများရှိသေးလားမသိဘူးမှောက်ရတဲ့အိတ်လို့ကတော့တဲမလွယ်ဘူးဘုန်းကြီးရွာမှာဘုန်းကြီးရဲ့မေတော်ကြီးကရွာရဲ့အလှပွဲတွေဆိုရင်ရှင်လောင်းလှည့်တဲ့အခါမှာဘိသပတ်ထုံးနေနဲ့ရှင်လောင်းလှည့်ကြတယ်အခုခေတ်တော့မသိဘူးပေါ့အခုခေတ်ဘုန်းကြီးရဲ့ရွာရဲ့အလှပွဲဆိုတာလေဘုန်းကြီးမရောက်တာနှစ်ပေါင်း30ကျော်လောက် ရှိသွားပြီဆိုတော့ဘာမှမသိတော့အဲဒီမှာဘယ်လိုရှင်လောင်းတဲ့အခါမှာမိန်းကလေးပြိုလေးတွေကအဲဒီတုန်းကတော့ဘိသဘထုံကြီးတွေနဲ့ရှင်လောင်းတဲ့အဲဒီမှာဘုန်းကြီးရဲ့မေတော်ကြီးကဘိသဘထုံထုံပြတတ်တဲ့အတွက်ကြောင့်မို့အဲဒီမှာအလှဝဲဆိုရင်ဘုန်းကြီးရဲ့အိမ်မှာဆိုရင်မေတော်ကြီးစီမှာလာပြီးတော့ဟုတ်မိန်းကလေးတွေလာပြီးတော့ကောင်းထုံကြတာတဏီကုံတဏီကအဲဒီမှာညနေပိုင်းမှာဘုန်းကြီးတို့အလှဝင်ဆိုပြီးတော့ လှည့်တာတစ်ခါရှိတယ်။နောက်ရမနေ့ကျတော့မှတကယ့်ကိုအလှဝဲကြီးဝေါ်နဲ့ဆန်းစင်နဲ့လှည့်တာတစ်ခါရှိတယ်။အဲဒီလိုဆိုတော့တချို့ပုဂ္ဂိုလ်တွေကလည်းပဲညနေပိုင်းကိုအစမ်းထုံးရင်လည်းဆိုပြီးတော့အစမ်းလာထုံးပြီးလှည့်လှည့်တဲ့ပွဲမှာသွားအောင်အစမ်းထုံးအောင်မယ်ဆိုလားအဲ့ဒီအစမ်းထုံးတာလေးကတခါလေစနစ်တကျသိကြနေတယ်သူ့ဟာသူနဲ့သူသဘောကျနေတဲ့အခါကျတော့မိန်းကလေးတယောက်က ဟာဒီအစမ်းဆုံးကဒီဟာလေးကကောင်းတယ်တဲ့နောက်ရကြရင်ဒီလောက်ကောင်းကြမှာကောင်းတော့မှာတဲ့အဲ့တော့တော်ကြီးတဲ့ဒါမဖြတ်တော့ဘူးဒီတိုင်းပဲအိတ်မယ်မှောက်ရကြည့်အိတ်မနဲ့ကြရှင်လောင်းကိုလှည့်လို့လိုက်လို့မရတော့မျိုးလုံးကြီးမုန်းနေလို့ရှင်သုံးတဲ့ကိုမလိုက်နိုင်တော့မျိုးလုံးကြီးမုန်းနေလို့အဲ့ဒီမှာတချို့ကအခုမှောက်ရအိတ်တာရှိတယ်။ဒါကြောင့်ဒီမှာကတော့ စောင်းရဲ့အိတ်မယ်ဆိုရင်ရှုမှတ်တဲ့ယောဂီပုဂ္ဂိုလ်ဟာအဲ့ရလေးပေါ်မှာစောင်းစောင်းလေးစောင်းအိတ်တဲ့အခါမှာညာဘက်စောင်းရမှာလားဘယ်ဘက်စောင်းရမှာလားဒီမှတ်ထားနော်တရားရှုမှတ်တဲ့ပုဂ္ဂိုလ်ဟာညာဘက်ကိုစောင်းအိတ်ရဘယ်မစောင်းရဘူးညာကိုစောင်းအိတ်ရညာဘက်စောင်းပြီးတော့မှအိတ်တယ်ဖြည်တယ်ဒါအိတ်ပုံလေးတွေစောင်းအိတ်ပုံလေးတွေကိုနောက်ကြဘုန်းကြီးသံဃာမိုင်းပြောတဲ့အခါကျပြောပြမယ်ပေါ့ အဲဒီမှာဣတိရှိတယ်လို့မှတ်ရတယ်ဣတိဆိုတဲ့အခါမှာဒီခန္ဓာကိုယ်ကြီးစောင်းပြီးတော့ပီလာကန့်လာဆန့်ဆန့်ကြီးကိုဣတိလို့မှတ်ရှိတယ်ဆိုတာကတော့ခေါင်းအောင်နဲ့ခေါင်းနဲ့ရှိတာကိုပဲရှုရှုလက်ပြင်နဲ့ကျမ်းနဲ့ရှိတာကိုပဲရှုရှုခါယုံနဲ့ကျမ်းနဲ့ရှိတာကိုပဲရှုရှုခြေထောက်နှစ်ခုထပ်ထပ်လို့ရှိတာကိုပဲရှုကြိုက်တဲ့နေရာရှုဣတိရှိတယ်ဣတိရှိတယ်ဒီလိုရှု ဒီလိုမဟုတ်ဘူးမိမိကတက်လက်နေထားမျိုးလေးနဲ့အိတ်တက်တယ်ဆိုရင်ကတော့အဲ့ဒီပုဂ္ဂိုလ်ဟာဖောင်းနာပိနာလေးရှုပြီးတော့အိတ်ရဘယ်လိုရှုရတာလဲဒီဖောင်းနေပိနေအိတ်မပြောမချင်းသူ့ပဲရှုမှတ်နေအဲ့လိုသူ့ပဲရှုမှတ်နေတဲ့အခါကလည်းကြတော့ဒီတကယ်အမှတ်ကောင်းနေတဲ့ပုဂ္ဂိုလ်ဆိုရင်မတော်နဲ့အိတ်မပြောတခါတည်းမှာအာယုမစိတ်တွေကမိပြီးတော့တခါတည်းပီတိတွေဖြစ်နေတဲ့အခါ ယောဂီအိပ်ရကလေးတောင်မှပဲကျမ်းနဲ့ကြောပြင်းနဲ့မထိတော့ဘူးလို့ထင်ရခေါင်းနဲ့ခေါင်းနဲ့လည်းမထိတော့ဘူးလို့ထင်ရအပေါ်ကိုကြွနေမိမိရဲ့ခန္ဓာကိုတမက်လောက်တထွာလောက်တထောင်လောက်အဲဒီလိုကိုကျမ်းနဲ့လွတ်နေတယ်လို့ထင်ရတယ်ဒီခါတည်းဒါအာယုံမသိမိနေတာလားမမိတာလားမိနေတာအိပ်ရတခါအိပ်ရပုံမှာရှုမှတ်နေတာ

အဲဒီဖြစ်ပြီးတဲ့အခါမှာဟိုတစ်ဖက်ကိုလှည့်ခြင်းလှည့်ခြင်းနဲ့လှည့်တော့လှည့်တယ်သို့မဟုတ်ဘယ်နဲ့နေထိုင်မှုနဲ့ထားမယ်ဆိုရင်ဒီတိုင်းနေထားခြေတော်လေးတွေတင်တော့တင်နေရှိပြီးပြီဆိုရင်ကိုယ့်ကိုယ်ကို အသေးကောင်လေးလိုသဘောထားပြီးတော့ဗိုက်လေးပေါ်လက်ကလေးတင်ထားပြီးပေါင်းနေပိန်နေပေါင်းနေပိန်နေမှတ်အဲ့ဒီအမှန်မြင်နေပြီဆိုရင်ယောဂီပုဂ္ဂိုလ်ကအိပ်ပျော်သွားသလိုလိုမပျော်ဘူးလို့လို့အိပ်ပျော်သလိုမပျော်ဘူးလို့ ਨੇ အာယုန်နေထင်တတ်တယ်။ဘာတွေထင်တတ်လဲ အာယုံလေးထင်တတ်တယ်ဘုန်းကြီးတို့ယောဂီများအဲဒါတမာတိရသအချိန်မျိုးမှာအာယုံလေးထင်တတ်တယ်စိတ်တည်ငြိမ်မှုရသမှာအာယုံလေးထင်တတ်တယ်ကိုမမြင်ဘူးတဲ့ပုဂ္ဂိုလ်တွေကိုကိုကမြင်နေရတယ်မတွေ့ဘူးတဲ့ပုဂ္ဂိုလ်တွေကိုကိုတွေ့နေရမျက်နှာသိမ်းပုဂ္ဂိုလ်တွေကိုကိုတွေ့နေရအဲ့ဒီကမှာစိတ်ထဲမှာညအချိန်ဖြစ်တော့ကြောက်တဲ့စိတ်လန့်တဲ့စိတ်ယွန်းတဲ့စိတ်မဖြစ်ဘူးလား အဲ့ဒီကံမျိုးမှာကိုယ်ကကြောက်ရင်ကြောက်တယ်ကြောက်တယ်ရှုဓမ္မမဟုတ်ပေါင်းနေပိန်နေပေါင်းနေပိန်နေပြန်ရှုတခါတရံမှာကိုယ်ကမှန်ရင်းနဲ့တခါအိပ်ပျော်သွားပြန်တယ်ပျော်နေရင်းကနေပြီးတော့တခါလေကိုယ်ကိုဂရင်ဆောင်ကနေပြီးတွန်းချနေတယ်လို့လည်းထင်ရတတ်တခါတရံဂရင်မောင်ကနေဆွဲချနေတယ်လို့လည်းထင်ရတတ်တွန်းချနေတယ်ထင်လို့ကိုယ်ကတခါလေမကြောက်ဘူးကုတ်ကပ်ပြီးတော့တခါလေဖိကပ်နေရတယ်လို့ထင်ရတရားသဘောတော်စမ်းကြည့်အမှန်တန်စမ်းကြည့် ယောဂီကတော့အဲ့ဒီခေတ်မှာကြောက်တယ်။ဘုန်းကြီးကတော့ကမ္မထဆရာကအဲ့လိုဖြစ်ရင်သဘောကျတယ်။ဒါနဲ့ဗမာစကားရှိပါ လူနာမျက်ဖြူဆိုင်လေဆရာကြိုက်လေ။ဘာဖြစ်လို့ဆရာကြိုက်တာလဲဆိုတော့ဆရာကသူ့ပေးထားတဲ့ဆေးရဲ့အစွမ်းဟိုမှာလူနာပြနေပြီလေ။သူပေးထားတဲ့ဆေးဟာဒီလိုဒီဆေးကိုတစ်ခွက်တိုက်လိုက်ရင်ဘယ်လိုနှစ်ခွက်တိုက်လိုက်ရင်ဘယ်လိုဆိုတာသူဆေးကြောင့်သူသိပြီးသား။ အဲလိုသိတဲ့အခါမှာဟိုကလူနာကတော့ဖြင့်တခါတည်းအတော်ကိုလူလိမ့်ခံစားနေရတယ်ဒါပေမဲ့လို့ဆရာကတော့သဘောကျတယ်သူကြီးအစွမ်းပြနေပြီဒါလေးပြီးရင်သူငြိမ်ကြသွားတော့မယ်သိသွားပြီဆရာသိနေပြီသူကြီးအစွမ်းသိအဲလိုပဲအခုခွန်ကြီးတို့ကအဲလိုယောဂီပုဂ္ဂိုလ်မျိုးကိုခွန်ကြီးတို့သဘောကျတယ်ဒီယောဂီဟာတတိတမာတိဖြစ်လာပြီအာမကောင်းနေဖြစ်စားအဲဒီမှာကြောက်စိတ်တွေဝင်နေတယ်အရာရာမှာနောက်ကချောင်းဆိုးလိုက်လေဒိန်းဆိုလန့်သွားတယ် အဲတခုခုလေးကျမ်းပေါ်ကိုပြုတ်ကျတော့ရောက်ဆွဲကျတော့တဲ့အတန်ကသူ့အတွက်တော့ဘုံခွဲလိုက်တယ်လို့ပဲဝုန်းဆိုတဲ့အတန်ကြီးကျလန့်သွားအဲဒီလိုဆိုရင်ဒီယောဂီပုဂ္ဂိုလ်ဟာတတိတမာတိလေးကြီးဖြစ်လာတယ်အာမကောင်းသေးဘူးနော် အာမကောင်းသေးလို့လန့်တယ်အာကောင်းတဲ့ပုဂ္ဂိုလ်ကမှတ်စရာအာယုံလိုပဲဖြစ်သွားတယ်ကြားတယ်ကြားတယ်ဒီလိုပဲမှတ်ရပြီးဖြစ်သွားတယ်ဒီမှဒီလိုတမာတိရှိစပုဂ္ဂိုလ်မမှတ်နိုင်ဘူးဒိဆိုထိတ်လန့်သွားအဲဒီမှာအမှတ်တိတော့ကြောက်တယ်ဒါကြောင့်မို့အဲ့ဒီအချိန်မျိုးမှာဆိုရင်စိတ်တွေက တူတတ်တယ်စိတ်ဒေါသတွေဖြစ်တတ်တယ်ဆိုပြီးအာယုန်တွေကိုလေးနဲ့အမျိုးမျိုးပုံပုံပေါ်လာတတ်အဲလိုကြောက်ွက်လန့်ွယ်အာယုန်မျိုးလေးတွေပေါ်လာရင်ကြောက်တယ်ကြောက်တယ်တခါတရံမှာမိမိပေါ်မှာဂရင်ပေါ်မှာတခါလဲတက်ပြီးတော့အဖိခံတာလို့အသက်ရှူတွေကျပြီးတော့အော်ရတာလည်းပဲရှိလိမ့်မယ်အဲဒီလိုဟာလည်းပဲဒါသတိတမာတိလေးဖြစ်စအာယုန်တွေထင်းနေတာတကယ်မဟုတ်ဘူးကိုယ်စိတ်ထဲမှာအဲဒီလိုထင်းနေတာ အဲအဲ့ဒီအချိန်မျိုးမှာဆိုရင်ဘုန်းကြီးတို့ယောဂီတွေကလေတချို့ပုဂ္ဂိုလ်တွေကကြောက်ကြောက်ရွံ့နေဘုရားဂုံတော်တွေရွတ်ကြဘာတွေရွတ်ကြတာလဲဘုရားဂုံတော်ရွတ်ကြတယ်ဣပိပိသောတောင်မှမပြီးတော့ဣပိတိဣပိတိဖြစ်ကုန်ကြောက်စိတ်ဝင်လာပြီဆိုရင်ဣတိပိတော့တောင်ဖြောင်းအောင်မရွနိုင်တော့ဘူးဣတိပိကဣပိတိတွေဖြစ်ကုန်တော့တယ်အဲဒါကြောက်စိတ်ဝင်လာရင်ဓမ္မဘူးကြောက်တယ်ကြောက်တယ်ကိုယ့်ရဲ့စိတ်ထဲမှာဖြစ်တဲ့အတိုင်းလေးရှုရှုရင်ဓာရီအကုန်လုံးပျောက်သွားတယ် အဲဒီလိုနဲ့ပဲယောဂီပုဂ္ဂိုလ်ဟာညံ့ညံ့မှာခဏခဏနိုးနေတယ်ဗျာအိတ်မပြောဘူးဆိုလေဆရာကသဘောကျတယ်အိတ်မပြောဘူးဆိုလေဆရာသဘောကျတယ်ဒီယောဂီတွေ့ရမယ်အခက်ခဲတွေသူတွေ့နေပြီဆိုတာဘုန်းကြီးတို့ဒါဉာဏ်သဘောအရာဘုန်းကြီးတို့ဒီမှာစောင့်ကြည့်လို့ရနေဒီပုဂ္ဂိုလ်ဟာတကယ်ကြိုးစားတဲ့ပုဂ္ဂိုလ်ဆိုတာသိကြတယ် ဘယ်နဲ့လဲဘာဖြစ်တုံးဆိုဘာဖြစ်ဘူးဘာမှမဖြစ်ဘူးပြဆိုဘာမှကိုမလုပ်လို့ဘာမှမဖြစ်တာဘာမှမလုပ်တဲ့ပုဂ္ဂိုလ်ဘာမှဖြစ်ဘူးတကယ်လုပ်တဲ့ပုဂ္ဂိုလ်ဟာတကယ်ကိုတွေ့နေတယ်တကယ်ကိုတရားသဘောတွေနဲ့တွေ့နေတယ်တကယ်ကိုထူးထူးခြားခြားတွေတွေ့နေတယ်အာယုံတွေအမျိုးမျိုးတွေဖြစ်နေဒါတရားမဟုတ်ဘူးအဲ့ဒါတွေကိုဒီကကမ္မထာဆရာကတခါလဲဒါလေးတွေကိုဒီလိုရှုမှတ်ရမယ်ဒီလိုရှုမှတ်ရမယ်ဒီလိုပေါ်ရင်ဒီလိုရှုမှတ်မယ်ဒီလိုပေါ်ရင်ဒီလိုရှုမှတ်မယ် ယောဂီတို့ကိုလမ်းပြတဲ့ပုဂ္ဂိုလ်အရေးကြီးသလားမကြီးဘူးလားမျက်စိလေလမ်းမနေတဲ့ပုဂ္ဂိုလ်ဟာလမ်းပြကောင်းနဲ့တွေ့မှခရီးတူမယ်ဟုတ်တယ်မို့လားလမ်းပြကောင်းနဲ့မတွေ့ဘူးဆိုရင်တော့ခရီးဟာဘာဖြစ်မလဲရှင်းနေမယ်ခရီးလဲနေမယ်ထပ်ပေါက်ရှာမတွေ့ဘဲနဲ့နောက်ဆုံးဒုက္ခရောက်သွားမယ်လမ်းပြကောင်းရေးကြည့်တယ်တရားပြတဲ့ခံမှလည်းပဲကမ္မထမ်းဆရာကောင်းရေးမကြည့်ဘူးလား သိအရေးကြီးတယ်ယောဂီမျက်စိလည်နေတဲ့အချိန်မျိုးမှာအဲ့ဒီထွက်ပေါက်ကိုပြနိုင်ဖို့လိုအပ်တယ်အဲ့ဒီထွက်ပေါက်ကိုမပြနိုင်ဘူးဆိုရင်တော့ယောဂီသွားပြီဒီနေရာမှာပဲသွားပြီလဲနေပြီအဲ့ဒီမှာသိအရေးကြီးပါဒါကြောင့်မို့ဒီမှာအခုအာထုတ်တဲ့အခါကလည်းမှာကမ္မဋ္ဌာန်းဆရာကယောဂီပုဂ္ဂိုလ်ကလည်းကိုယ့်ကိုဖြစ်တာကိုဖြစ်တဲ့အတိုင်းသိတာကိုသိတဲ့အတိုင်းမြင်တာကိုမြင်တဲ့အတိုင်းအကုန်လုံးလျှောက်ပြတယ်အဲလိုလျှောက်ကြတဲ့အခါကျတော့မှကမ္မဋ္ဌာန်းဆရာကလည်းပဲ အဲ့ဒီသူဖြစ်တာလေးတွေကိုဩသူဒီလိုကြောင့်မို့ဒီလိုဖြစ်နေပြီဒီလိုကြောင့်မို့ဒီလိုဖြစ်နေတယ်ဒီလိုကြောင့်မို့ဒီလိုတွေ့တယ်ဒီလိုကြောင့်မို့ဒါတွေသိနေတယ်ဆိုတာကမ္မဋ္ဌာန်းဆရာကသိပြီးတော့ဒီတိုင်းဒီတိုင်းရှုဒီလိုရှုဒီလိုရှုသို့မဟုတ်ရင်းညာကိုအားပေးရင်ပေးမယ်သို့မဟုတ်အဆိုင်ကိုအားပေးရင်ပေးမယ်ကမ္မဋ္ဌာန်းဆရာသူ့ဟာသူပြောင်းပေးလိမ့်မယ်ကမ္မဋ္ဌာန်းဆရာခိုင်းတဲ့အတိုင်းသာကိုယ်ကဆက်လုပ်သွားရင်ဘုန်းကြီးတို့ယောဂီများတကယ်ကိုမိမိရဲ့ထွက်ပေါက်ဖြစ်တယ်လွတ်မြောက်တာဖြစ်တဲ့နိဗ္ဗာန်ချမ်းသာမရနိုင်ဘူးလားဒါကြောင့်မို့ ရင်းညာလျှောက်ရှုရင်လည်းတရားရတယ်လို့ထိုင်ပြီးရှုမှတ်ရင်လည်းတရားရတယ်လို့ရပ်ပြီးရှုမှတ်ရင်လည်းတရားရတယ်လို့အခုလိုလျောင်းပြီးရှုမှတ်နေရင်ရောတရားတွေမရနိုင်ဘူးလားဘုန်းကြီးတို့မြတ်စွာဘုရားလက်ထက်ကလဲလျောင်းနေစဉ်မှာရှုမှတ်ရင်တရားတွေ့သွားတယ်ညီတော်အာနန္ဒာဘယ်သူပါလိမ့်မလဲမြတ်စွာဘုရားရှင်ရဲ့ညီတော်မြတ်စွာဘုရားရှင်ရဲ့အလုတ်အကျွေးဖြစ်တဲ့ညီတော်အာနန္ဒာ ဒီတည်း၅တန်ရဒီတည်းဘယ်နှခုရလဲမြတ်စွာဘုရားရဲ့သာသနာမှာတော့ဖြင့်ဤတည်း၅တန်ရတဲ့ပုဂ္ဂိုလ်ဒီပုဂ္ဂိုလ်ပဲရှိအဲဒီမှာမြတ်စွာဘုရားပေါ်မှာပြုစုလုပ်ကျွေးတဲ့နေရာမှာလည်းဒီဘလောက်ဝရိယကောင်းလေဆိုရင်ညအချိန်မှာညမြေဥယျာအချိန်ရှိတယ်ညဉ့်လျာအချိန်ရှိတယ်မိုးတောင်ရအချိန်ရှိတယ်ညဉ့်သုံးရရှိတယ်ဘယ်နှရရှိလဲ မြတ်စွာဘုရားတရင်သုံးတဲ့ကြောင်းကိုတညတညကို၃ချိန်၃ချိန်ပတ်တယ်ပထမယံမာလေးပဲသွားပြီးတော့မြတ်စွာဘုရားရဲ့ကျောင်းတော်ကိုသွားပြီးတော့ပတ်တယ်ကန္နကုတိတိုက်မြင်းလေယံမာလေးသွားပတ်တယ်မိုးတောက်ယံမာလေးသွားပတ်တယ်ဘာလဲဆိုတော့မြတ်စွာဘုရားအလိုရှိတဲ့အချိန်လေးမှာညီမတွေမှာအာနန္ဒာလို့ခေါ်လိုက်ရင်သူချက်ချင်းရောက်နိုင်အောင်မို့ မြတ်စွာဘုရားရဲ့အကြောင်းတော်ကိုသွားတော်ပြီးတော့ပတ်လက်နောက်ထိအောင်ဝိရိယစိုက်ပြီးဂရုစိုက်အဲဒီတော့မြတ်စွာဘုရားရဲ့အပေါ်မှာလူလီသိမရှိအောင်ဂရုစိုက်ပြီးစောင့်ရှောက်ပြုစုနေတဲ့ပုဂ္ဂိုလ်ဆိုတော့တခြားအားထုတ်ခြင်းတွေနဲ့တရားအားထုတ်ခြင်းတွေနဲ့သူ့မှာရှိသေးလားမရှိတော့အဲဒီမှာတရားအားထုတ်ခြင်းမရှိတဲ့အခါကဏ္ဍကြတော့သူဟာစပြီးတော့သောတပန်သောတပတ္တိမဉ္ဇဏ်ပူညာရပြီးသောတပန်အရိယာပုဂ္ဂိုလ်အဆင့်မြတ်ပဲရှိသေးတယ် ရဟန်းရှင်ကိုရောင်မြတ်ကြီးကပြိဋိဘဝန်ဆံတော်မူကံလေးမှာညီပေါင်းနေမှာအာနန္ဒာတဲ့တင့်မှာတရားရနိုင်လောက်တဲ့ပါရမီလူရှိတယ်တဲ့ငါဖရားမရှိတဲ့နောက်ပိုင်းမှာတင်တရားကိုကြွကြွဆဆအားထုတ်ရင်တော့မြတ်စွာဘုရားမှာထားခဲ့အဲ့ဒီဓာတိစကားလေးနာခံပြီးတော့တရားဒီလေးပဲကြိုးစားအားထုတ်ပါရှင်မကတ္တဗမထေရကြီးကလည်းပဲပထမသံဃာယနာတင်တော့မယ်ဆိုတော့သံဃာယနာတင်နေဆိုတာမြတ်စွာဘုရားရဲ့တရားတော်စကားတော်တွေကိုစုစည်းတာ အဲ့ဒီထဲမှာအပြောက်ပြင့်မရှိအောင်အလေလွင့်မရှိအောင်မြတ်စွာဘုရားဟောထားတဲ့တရားတော်တွေစုစည်းထားလိုက်တာအဲ့လိုစုစည်းပြီးတော့ထားတာကိုသင်္ကာယနာတင်တယ်အဲ့ဒီသင်္ကာယနာတင်ပွဲကြီးမှာရေတော်အနန္တမပါလို့လည်းမဖြစ်ဘူးဒီသင်္ကာယနာတင်ပွဲကြီးမှာလည်းယဟန္တာများနဲ့သင်္ကာယနာတင်ခြင်းနဲ့ဒါပေမဲ့ရေတော်အနန္တလည်းမပါလို့မဖြစ်တဲ့အတွက်ကြောင့်ရေတော်အနန္တကိုရှင်မကတ္တဗမထေရကြီးကတရားအထုတ်ခိုင်းပါတယ် ဟိုကလည်းညီတော်အနန္တတရားအထုတ်တယ်သို့တော်နေ့အချိန်မှာမြတ်စွာဘုရားပြိဋိဘံစံပိစဆိုတော့မအားလာဘူးမြတ်စွာဘုရားကိုကြည်ညိုလေးစားကြတဲ့တရားဓမ္မတွေကမြတ်စွာဘုရားနဲ့အနိစ္စဆုံးအနိကဆုံးပြုစုတဲ့ညီတော်အနန္တစီကိုပဲရောက်ကြအဲ့ဒီမှာညီတော်အနန္တစီရောက်ပြီးတော့ညီတော်အနန္တစီကိုပဲမြတ်စွာဘုရားရဲ့အကြောင်းအမိမဲလျှောက်ထားကြညီတော်အနန္တကအားလုံးကိုပဲတရားရည်အမြတ်စိတ်တိုက်တွေးရအဲ့လိုဆိုတော့နေ့အချိန်မှာအထုတ်ချင်မရဆရာဘူး ညပိုင်းကြမှာအာထုဝဘယ်ချိန်မှာအာထုဝလဲဒီညအချိန်ဒီမှာအာလို့လူကြီးတိတ်ပြီဆိုတဲ့အချိန်ကြတော့မှအဲ့မှာတရားအာထုတယ်အထူးအားဖြင့်ဈဉ်နဲ့ဣရိယာပုကိုအထူးပြုပြီးအာထုတယ်ဘယ်ဣရိယာပုနဲ့အထူးပြုအာထုတယ်ဒါပေမဲ့ထိုင်ဣရိယာပုနဲ့မရှိဘူးလားရှိတယ်ရက်တဲ့ဣရိယာပုနဲ့လည်းရှိတယ်ဒါပေမဲ့ဈဉ်ညာကိုဥထားပြီးတော့ကိုအထူးပြုပြီးတော့ဈဉ်ညာကိုရှောက်ပြီးရှုမှတ် အဲဒီလိုနဲ့သံဃာယနာတင်ပွဲကြီးကတဖြည်းဖြည်းနိကလာပြီးမြေတော်အာနန္ဒမှာအခုတည်းရဟန္တာမဖြစ်သေးဘူးဖြစ်နောက်ဆုံးတဖြည်းဖြည်းတဖြည်းဖြည်းနိကလာပြီးမြေတော်အာနန္ဒာလည်းပဲနိကလာတဲ့အတွက်ကြောင့်မို့အထူးကြိုးစားပြီးတော့အထူးအားထုတ်တယ်ဒါပေမဲ့လူကျင်မှုလူကျင်သောရကျင်သောတွေများနေတဲ့အခါကျတော့တရားကရောရရလားရကျင်သောတွေအားကြီးပြီးတော့ဝိရိယတွေဘာဖြစ်နေလဲလွန်ကဲနေတယ် ဝရိယလွန်လို့ရှိရင်တဲ့ဥဒိစ္စဖြစ်တယ်ဝရိယလွန်ရင်ဘာဖြစ်လဲအခုဘုန်းကြီးတို့ယောဂီတွေတရားမတက်တာဝရိယမြန်လွန်နေလို့လားမသိဘူးသိငိုက်နေတယ်ဆိုဘုန်းကြီးမပြောချင်ပါဘူးငါတို့ဘုန်းငါတို့ယောဂီတွေဝရိယလွန်နေလို့မြန်တရားမတက်တာလားမသိဘူးဥဒိစ္စတွေဖြစ် လူကျင်သောရကျင်သောတွေအားကြီးပြီးတော့တခါလေဝရိယတွေလွန်ခဲ့ပြီးကြိုးစားလုံးအားကြီးတဲ့အခါကျတော့ဥဒိစ္စတွေဖြစ်စိတ်တွေကပြန်လို့စူးစီးလို့မရဖြစ်အဲ့ဒါနဲ့နောက်ဆုံးပြောရရင်တော့မနေ့ကဆိုရင်ဘင်္ဂယနာတင်ပွဲကြီးကျင်းပတော့မယ်ဒီနေ့ချိန်ထိအောင်ညီတော်အနန္တယဟန္တာမဖြစ်သေးဘူးအဲကြောင့်ဘေးဘေးဘေးကယဟန္တာပုဂ္ဂိုလ်တွေကမနေ့ကတော့ကိလေသာအစောနံတဲ့ပုဂ္ဂိုလ်နဲ့အတူတူပဲသံဃာယနာတင်ပွဲကြီးဆင်နွှဲရတော့မှာပဲလို့ ဒီတော့အနန္တကိုစောင်းမြောင်းပြီးတော့သူတရားတွေကြိုးစားအောင်ဒီကနေပြီးပြောကြဒီတော့အနန္တကလည်းပဲဒီနောက်ဆုံးတည့်ရဲ့ကျန်တော့တာဆိုတော့အတင်းအလွန်ကိုကြိုးစားပါရင်းရရှောင်ပြီးတော့ခုယောဂီများရှုမှတ်သလိုပဲကြွကျင်တဲ့စိတ်နောက်ကြွနေတဲ့ယုတ်လမ်းကျင်တဲ့စိတ်လမ်းနေတဲ့ယုတ်ချကျင်တဲ့စိတ်ချနေတဲ့ယုတ်အကုန်လုံးဒီမှာယောရောနံရောတခါလေတွဲပြီးတော့အကုန်လုံးသိနေအောင်ရှုနေတာဒါပေမဲ့လို့သူ့မှာဝိပဿနာဉာဏ်မပေါ်ဘူးဖြစ်နေတယ် သမာဓိနဲ့ဝိရိယညီမျှလို့လားမညီမျှလို့လားမညီမျှပဲဝိရိယတွေကလွန်ကင်းနေတဲ့အတွက်ကြောင့်ဉာဏ်မပေါ်ဘူးဖြစ်အဲဒီလိုနဲ့ကြိုးစားပြီးတော့အာထုတ်ရင်းကနေပြီးတော့ဉာဏ်ကလည်းပထမရန်လွန်သွားပြီမြင့်လျံရောက်နေပြန်ပြီမြင့်လျံလွန်သွားပြီမရပြန်ဒါနဲ့ငါဝိရိယတွေလွန်နေပြီထင်တယ်ငါလည်းကြိုးစားပြီးတော့အာထုတ်တာပဲဒါပေမဲ့တရားကလည်းပဲအခုချိန်ပြည့်အောင်မပေါက်မြောက်သေးဘူးဖြစ်နေအဲဒါတော့ငါခိတ္တခဏလေးနားလိုက်ဦးမယ် ကျော်လေးဆန့်ပြီးခက်တခဏနားလိုက်တယ်နားပြီးရင်ပြန်ပြီးတော့မလုပ်မှလည်းအားထုတ်မယ်ပြန်ပြီးတော့ကြိုးစားမယ်အဲဒီလိုဆိုတော့ဒီတော့အနန္တဟာနားတော်မယ်ဆိုတော့မိမိရဲ့ဂရင်ကြောင်ဆောင်ရှိတဲ့နေရာလေးကိုအမှတ်တတိမလုပ်စီပင်နဲ့ကြွတယ်ကြွတယ်လမ်းနေချတယ်တွားနေတဲ့မူရာလေးကိုရှုသွားတယ်အဲဒီဂရင်ညောင်ဆောင်နှန်းရောက်တဲ့အခါကျတော့တတိမလွတ်တဲ့ပုဂ္ဂိုလ်ဖြစ်တော့ရက်တဲ့အမူအရာလေးရက်တယ်ရက်တယ်ရက်နေတဲ့အမူအရာလေးကိုရှုနေတယ် ညံ့နေုံနဲ့ပြီးပြီလားဆိုတော့သူဟာပရင်ပေါ်မှာထိုင်ရင်နဲ့စိတ်မပေါ်ဘူးလားအဲ့ဒီမှာထိုင်ရင်စိတ်ကလေးကိုထိုင်ရင်နဲ့ထိုင်ရင်နဲ့ရှုပြန်ရုပ်ကိုရှုတာလားစိတ်ကိုရှုတာစိတ်ရှုနေတဲ့အချိန်ရုပ်ကလှုပ်ရှားစရာလိုသေးရဲ့လားမလိုဘူးလို့သူတို့ကတချို့ကယောဂီတွေကထိုင်ရင်နဲ့ဆိုထိုင်ပြီးနေကံရင်နဲ့ဆိုကံပြီးနေစားခြင်းနဲ့မှတ်တာပါဇက်တဲ့မျိုးချပြီးနေအဲ့လိုမဟုတ်ဘူးရှင်နာကစိတ်ကိုရှုတာဘာမှလက်ကလှုပ်ရှားဖို့မလိုသေးဘူးစိတ်ကလေးပဲ အဲဒီမှာထိုင်ရင်လည်းစိတ်နောက်ပြီးတော့တည်ခြင်းတည်ခြင်းထိုင်ချလိုက်တာကိုထိုင်နေထိုင်နေအခုမှရုပ်ကိုရှုတာအဲလိုထိုင်ချပြီးပြန်ပြီဆိုတော့တညာလုံးမနာတန်ဈဉညာလျှောက်ပြီးရှုမှတ်နေတော့ခါရီကလည်းပဲတောင့်တင်းနေတော့လဲခြင်းစိတ်မပေါ်နိုင်ဘူးလားကဲလဲခြင်းစိတ်လေးပေါ်လာရင်အဲ့ဒီလဲခြင်းစိတ်လေးကိုတော့မရှုရဘူးလားညီတော်အနန္တဟာလဲခြင်းစိတ်လေးကသာရှုတယ်လဲခြင်းနဲ့လဲခြင်းနဲ့လဲခြင်း နောက်တည်ခြင်းတည်ခြင်းနှဲချလိုက်တဲ့အခါကျတော့လဲတယ်လဲတယ်လဲတယ်နှဲချနေတဲ့အခါဝရိယတင်းထားတာလားလျှော့ချလိုက်တာလားအဲဒီမှာသူဝရိယလေးလျှော့ချလိုက်ရောဟိုကရှိနေတဲ့ငကိုရှိတဲ့တမာရီနဲ့အညီမျှဖြစ်သွားဝရိယနဲ့တမာရီညီလဲညီမျှသွားရောတခါလေတစ်ချက်လေးလဲလိုက်ကျက်သွားလိုက်နောက်တစ်ချက်ဖြစ်ပေါ်လာလိုက်တစ်ချက်လဲလိုက်ကျက်သွားလိုက်နောက်တစ်ချက်ဖြစ်ပေါ်လာလိုက်တခါလေအစင်းစင်းဖြစ်လိုက်ပြက်လိုက်ဖြစ်လိုက်ပြက်လိုက်ဖြစ်လိုက်ပြက်လိုက်ဖြစ်လိုက်ပြက်လိုက် လဲမှုရဲ့အဆင့်ဆင့်ဖြစ်ပြနေတဲ့သဘောကိုဉာဏ်ထဲမှာမတွေ့ရဘူးလားအဲဒီမှာဖြစ်ပြဉာဏ်တွေဟာတခါလဲအားကောင်းပြီးတော့ဉာဏ်တွေအဆင့်ဆင့်အဲဒီမှာဝိပဿနာဉာဏ်တွေအဆင့်ဆင့်အဲဒီကနေပြီးတော့မဲ့ဉာဏ်တွေအဆင့်ဆင့်တက်ပြီးတော့ကိလေသာအတော်ကုန်ခန်းပြီးတော့မိမိရဲ့ဒီမှာညီတော်အနန္ဒာရဲ့ခေါင်းဟာအောက်ကကြမ်းမြင်သို့မဟုတ်ခေါင်းအုံးနဲ့မထိခင်အောက်ကခြေထောက်ကလည်းပဲကြမ်းနဲ့အလော့ခြေထောက်ကကြမ်းနဲ့လွတ်သွားပြီ အဲဒီမှာကျမ်းနဲ့အလောခေါင်းအားနဲ့ခေါင်းအုပ်နဲ့လည်းမထိခင်အဲ့ဒီအချိန်လေးမှာကိလေသာအသောကုန်ခန်းပြီးတော့ယဟန္တာမထိနဲ့ကြီးဖြစ်သွားတာလဲတယောင်ပြင်မှာဘယ်ချိန်မှာလဲဟေးအိတ်နေစဉ်မှာမဟုတ်ဘူးနော်လဲလျောင်းစဉ်မှာယောဂီတို့ကခေါင်းမူကြီးခြုံပြီးအိတ်မှမှတ်နေတာအခုဒီမှာကဒီမှာအိတ်ရဝင်တဲ့အချိန်ကိုတေချာကြက်ကြက်နက်နက်ရှုမှတ်တာအဲဒီလဲလျောင်းစဉ်မှာမေကိလေသာအသောကုန်ကံရဟနာဖြစ်သွားတာဒါကြောင့်မို့ခွန်ကြီးတို့ယောဂီများ လင်းလျောင်းတဲ့အခါမှာလည်းပဲလှဲနေရင်လှဲတဲ့အမူအရာလေးကိုတည်တည်ချာချာဉာဏ်နဲ့မြင်အောင်ရှုဖို့မလိုဘူးလားဗျာသိချာရှုလဲနေရင်လဲတယ်လဲရင်လဲတယ်လဲတယ်အစဉ်စဉ်လဲမှုလေးရဲ့အစဉ်စဉ်ယောဂီတွေကတော့လဲတယ်ဆိုရင်အေးရဘုံနဲ့ဘုံနဲ့များပြစ်ချရလားမသိဘူးအဝတ်ချုပ်ပြစ်ချတယ်လို့လည်းခန္ဓာကိုယ်ပြစ်ချလိုက်ရင်တော့ဒုက္ခ ုန်းကြီးရဲ့ဟိုမှာရိတ်တံမှာနော်ယောဂီတွေဟိုလေးတဲ့ဆောင်မှာဆိုရင်အခုတော့မဖြစ်တော့ပါဘူးဟိုတော့ကဂရင်တွေခဏခဏကျိုးတယ်ဂရင်တွေခဏခဏကျိုးတယ်အဲ့ဒါကျိုးတာဒီပုံစံထင်တယ်ဘုန်းကြီးထင်တာလားသူတို့ဒီတိုင်းလှည့်ချတာနဲ့တူတယ်ဒီခါလေးအေးရဟုတ်အဲ့တော့ဂရင်တန်းတွေအများကြီးကျိုးကျိုးနေလို့ဂရင်တွေပြင်းပြင်းပေးရဒါကြောင့်မို့လဲတဲ့အချိန်လေးမှာလဲနေတာလေးကသတ္တရှုတိနေတာလေးကသတ္တကွဲပြီးသွားအောင်ဒေချာရှုဖို့မလိုဘူးလားဆိုလိုက်လဲစဉ်ဆက်ဆက် လေးတယ်မှတ်၍နှရယုံနံပွဲတိယံမှတ်ညာရှင်း၍ကြည်လေးစဉ်ဆက်ဆက်လေးတယ်မှတ်၍နှရယုံနံကွဲတိယံမှတ်ညာရှင်း၍ကြည် လေတဲ့မူရာသိမှုဟာကွဲကဉာဏ်နှင့်သည်ဟောလဲနေတဲ့အမူအရာလေးကယုတ်လဲတာလေးကိုသိနေတဲ့စိတ်လေးကပါလေဒါကြောင့်လဲတဲ့မူရာသိမှုဟာကွဲကဉာဏ်နှင့်သည် ဉာဏ်လေးနဲ့လဲတာလေးကတတ္တလဲတာလေးကိုရှုသိနေတဲ့စိတ်လေးကတတ္တနှစ်ခုပါဖြစ်သွားတယ်။ကွဲသွားပြီ။အဲဒီတော့လဲနေတာလေးကယုတ်သိနေတာလေးကပါလေ။ဆိုလိုက်နံယုတ်ကွဲမှုနာမရူပပြိစေရာညာနာဖြစ်လေ၏နံယုတ်ကွဲမှုနာမရူပ ပရိစေရညာနာဖြစ်လေ၏နံယုတ်ကွဲသည့်ဒိဋ္ဌိဝိသုတ်တိဖြစ်လေ၏နံယုတ်ကွဲသည့်ဒိဋ္ဌိဝိသုတ်တိဖြစ်လေ၏ဒီတော့ဘုန်းကြီးတို့ယောဂီများဟာ ဒီဒီချာချာလဲနေတဲ့အမူအရာလေးကိုတေချာရှုနေရင်သူ့ဟာသူတစ်စင်ချင်းတစ်စင်ချင်းတစ်စင်ချင်းတစ်စင်ချင်းအချင်းချင်းလဲနေတဲ့သဘောလေးတွေရွေ့နေတဲ့သဘောလေးတွေလေးကျသွားတဲ့သဘောလေးတွေမတွေ့ရဘူးလား။ဒီအဲ့ဒီဟာလေးတွေကတကယ်ကိုဒီမှာတကယ်တိုင်းတဘာဝလေးတွေကိုသိနေတာ။အဲ့ဟာလေးတွေကိုဒီခါနဲ့တေချာစိုက်ကြည့်နေတော့ဟောတစ်စင်ပြီးမှတစ်စင်တစ်စင်ပြလိုက်တစ်စင်ပြသွားလိုက်တစ်စင်ပြလိုက်တစ်စင်ပြလိုက်တစ်စင်ပြလိုက်တစ်စင်ပြလိုက်လဲမှုရဲ့အချင်းချင်းဖြစ်ပြနေတာလေးရောမတွေ့ရဘူးလား။ သိမှုလေးရဲ့အစဉ်စဉ်သိမှုလေးတွေရဲ့ဖြစ်ဖြစ်နေတာတွေရောမတွေ့ရဘူးလားအဲ့ဒီဖြစ်မှုပြမှုတွေညာအားပြည့်လာတဲ့အခါကျတော့နောက်ဆုံးကိုယ်လိုတိုင်းမဖြစ်တဲ့အစိုးမရတဲ့အနတ္တလူပဒနာဉာဏ်လေးမဖြစ်ဘူးလားဒီဉာဏ်လေးအားပြည့်လာပြီဆိုရင်မဉဏ်လေးအရိယာမဉဏ်လေးဖြစ်ပြီးတော့ဒီဉာဏ်မဉဏ်လေးအစဉ်စဉ်တက်ပြီးကိလေသာအသောကုန်ခန်းပြီးတော့ယဟန္တာဖြစ်အောင်မဖြစ်နိုင်ဘူးလားဗျာခုညီတော်အနန္တဟာအဲ့ဒီလိုလင်းလျောင်းရှုမှတ်ရင်းနဲ့ပဲကိလေသာအသောကုန်ခန်းယဟန္တာဖြစ်သွားတာ

ဘယ်ဣရိယာပုဖြစ်ပြီးရွေးစရာလိုသေးရဲ့လားမိမိဆင်တဲ့နဲ့တင့်လျော်တဲ့ဣရိယာပုကလေးနဲ့ရှုဖို့မလိုဘူးလားအဲဒီလိုရှုသွားမယ်ဆိုရင်မိမိကလည်းပါရမီရှိမယ်ဆိုရင်အဲ့ဒီချိန်လေးမှာဝိပဿနာဉာဏ်နဲ့မဖြစ်နိုင်ဘူးလားကဲပါရမီတို့ရှိလို့ရှိရင်အရိယာမဉဏ်ဖြစ်အောင်မရနိုင်ဘူးလားဒီတဲ့ပါရမီတွေပြည့်စုံမယ်ဆိုရင်ညီတော်အနန္တာကဲ့သို့ယဟန္တာဖြစ်အောင်မဖြစ်နိုင်ဘူးလားလဲဒီကိဋ္တအာသောကုန်ကယဟန္တာဖြစ်နိုင်တယ်ဒါကြောင့်မို့ တရားရှုမှတ်တဲ့အခါကဏ္ဍမှာဣရိယာပုမရွေးနဲ့ဘာမရွေးနဲ့လဲဣရိယာပုမရွေးတယ်လို့နေရာရွေးစရာလိုသေးလားနေရာလည်းမရွေးနဲ့ခွန်ကြီးတို့ဒီမှာဓမ္မယုံမှန်မှတရားမှတ်ရတာမဟုတ်ဘူးမိမိဆောင်မှလည်းမှတ်လို့မရဘူးလားမိမိရဲ့အိတ်ခမ်းထဲမှာလည်းမှတ်လို့မရဘူးလားရေချိုးခမ်းထဲမှာလည်းမှတ်လို့မရဘူးလားနောက်ဆုံးတန့်စင်ခမ်းထဲမှာရောမှတ်လို့မရဘူးလားနောက်ဆုံးချက်ခမ်းပြုတ်ခမ်းထဲမှာရောမှတ်လို့မရဘူးလား ကဲနေရာရွေးစရာလိုသေးလားဘယ်နေရာဖြစ်ဖြစ်ယောဂီပုဂ္ဂိုလ်ဟာတတိဥသိတဲ့စိတ်လေးနဲ့မလုပ်နေရမှာလဲရှုမှတ်နေရမှာပဲကိုယ့်ရဲ့အမှုရာတွေကိုပြုတ်လို့တိုင်းပြုတ်လို့တည်းအမှုရာတွေရှုမှတ်နေရမှာပဲကဲနေရာလည်းမရွေးနဲ့ဣရိယာပုလည်းမရွေးနဲ့နောက်တကအချိန်ရွေးစရာလိုသေးလားမနေ့ပိုင်းမှာအာထုတ်မယ်နေ့ပိုင်းမှာအာထုတ်မယ်မဟုတ်ဘူးညပိုင်းရောအာထုတ်လို့မရဘူးလား ဒီညပိုင်းချိန်လေးမှာလည်းပဲကိုအထုတ်လို့ရတာဘယ်ချိန်မှာပဲဖြစ်ဖြစ်နေ့ချိန်မှာပဲအထုတ်အထုတ်အိမ်မပြောမချင်းယောဂီပုဂ္ဂိုလ်ကဘာလုပ်နေရမှာလဲဒါကြောင့်မို့အချိန်လည်းမရွေးနဲ့ဒါကြောင့်ဘုန်းကြီးတို့ယောဂီများဟာဣရိယာပုမရွေးနေရမရွေးအချိန်မရွေးကြိုးစားအထုတ်ဖို့မလိုဘူးလားဒီလိုဆိုရင်ဘယ်ဣရိယာပုနဲ့ပဲရှူရှူယောဂီပုဂ္ဂိုလ်များဟာတရားမရနိုင်ဘူးလားရနိုင်တဲ့အတွက်ကြောင့်မို့မြတ်စွာဘုရားရှင်ကိုရောင်မြတ်ကြီးကပုဏ္ဏစာပရံဘိကဝေဘိက္ခု ကိသံတော်ဝကိသမိတိပသနာတိခြိတော်ဝခြိတော်မိတိပသနာတိနိသိဏောဝနိသိဏောမိတိပသနာတိတယနောဝတယနောမိတိပသနာတိဘေကဝေယံတော်များအိုရှိသားတို့ဘုနာသာပရံရှုမှပွားများအားထုတ်ဖို့နောက်တစ်မျိုးပါဘေကုယဟံဒီဝါယောဂီပုဂ္ဂိုလ်သည်ကိသံတော်ဝါသွားတော်လီဝါသွားလျင်လီဝါသွားတော်သွားစေသွားကြိုက်သွားစင်မူလီကိစ္စမိတိသွားသည်ဟု၏ပဇာနာတိတိ၏ ဣတောဝံယတောဤဝါယလျင်ဒီဝါယတုံယစေယခက်ယစင်မူလီဣတောမိတိယတိဟူ၏ပဇ္ဇလာတိတိဤသိဏောဝါထိုင်တော်လီဝါထိုင်လျင်လီဝါထိုင်လုံးထိုင်စေထိုင်ကြိုက်ထိုင်စေမူလီမိသိဏောမိတိထိုင်တိဟူ၏ပဇ္ဇလာတိတိတရားနောဝါလျောင်းတော်လီဝါလျောင်းလျင်လီဝါလျောင်းတုံးလျောင်းစေလျောင်းကြိုက်လျောင်းစေမူလီ ယံတော်မိတိလျောင်းတိဟူ၍ပဇာနာတိတိဝါတိအောင်စုပါဣတိဤသို့ဘဂဝါထိုဘုန်းတော်သခင်ဘုရားရှင်ကိုရောမြတ်ကြီးသည်ဟောစာကောင်းစွာမသွေဟောကြားတော်မူခဲ့ပါ၏တည်းဒီမှရဆိုကြ